သာသနာတော်နှစ်2561ခုနှစ်ကောဇာတိဂရိ1389ခုနှစ်ကဆုံလာကြည်ကျော်2ရက်ခရစ်နှစ်2019မေလ12ရက်တောက်ကြနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေးကောင်တီဆန်ကေပရိယေစီတီဒေါက်တာမောင်မောင်တော်မေယုသမီး မရှုသိမ်းမောင်မိသားစုများဤဓမ္မစက္ခုဓမ္မယုံတော်ကြီးအတွင်မှရွှေမင်းဝဆရာတော်ဤမာတတိပဋ္ဌာန်9ရဲ့အချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားအလူပေးလူမှာကတော့ဓမ္မပရထကထာမှာဖွင့်ပြထားတဲ့အခွင့်ကောင်း၄ပါးတရားတော်တဲ့။ဘာတရားတော်တွေလဲ။ အခွင့်ကောင်း၄ပါးတရားတော်ကိုဘုန်းကြီးတို့ဒီနေ့ဓမ္မဒါနတရားလူပိလူမှာပါအဲ့ဒီအခွင့်ကောင်း၄ပါးကဘာခွင့်ကောင်းလဲဆိုရင်တရားရနိုင်တဲ့အခွင့်ကောင်း၄ပါးဘာရနိုင်တဲ့အခွင့်ကောင်းလဲနေတရားရနိုင်တဲ့အခွင့်ကောင်း၄ပါးရှိတယ်အဲ့ဒီတရားရနိုင်တဲ့အခွင့်ကောင်း၄ပါးရှိသလိုတရားမရနိုင်တဲ့ အဲ့ဒီတရားမရနိုင်တဲ့အခွင့်အခါ၈ပါးဆိုတဲ့အခဏတရား၈ပါးဆိုတာလည်းရှိတယ်ဗုဒ္ဓဘာဒနဝမခဏဆိုတဲ့ပါဠိစကားလေးရှိတယ်အဲ့ဒီမှာဗုဒ္ဓဘာဒနဝမကဏဆိုတာကဘုရားပွင့်စေအဲ့ဒီအချိန်မှာဘုန်းကြီးတို့တရားမရနိုင်တဲ့ပုဂ္ဂိုလ်အခဏတရားက၈ပါး နဝမဆိုတဲ့ကိုးခုမြောက်ကြတော့မှတရားရနိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်။အဲဒီတော့ဒီရှင်းပါးကိုဘုန်းကြီးတို့မြန်မာနိုင်ငံမှာအလုံးဗုဒ္ဓဘာသာဝင်များကတော့ရပ်ပြစ်ရှင်းပါးလို့လည်းခေါ်တယ်။ပါရှင်းပါတယ်လေ။အဲဒီပုဂ္ဂိုလ်တွေကတရားကျင့်ွယ်မရဘူး။လူဘဝတော့ရနေတယ်သူတရားကျင့်ွယ်မရဘူး။မရတဲ့ပုဂ္ဂိုလ်ရှိဘူး။ရှိဦးရဲ့မှာရှင်းပါးထဲမှာ မရေပုံမှန်ရောက်နေတဲ့မရေသားဖြစ်တဲ့ပုဂ္ဂိုလ်တရားကျင့်ဝင်ရသေးလားနံပါတ်1တိရစ္ဆာန်ပုံမှန်ဖြစ်နေတဲ့တိရစ္ဆာန်တရားကျင့်ဝင်ရသေးလားပိဋ္ဌာပုံမှန်ရောက်နေတဲ့ပုဂ္ဂိုလ်တရားကျင့်ဝင်ရသေးလားနောက်ပြီးတော့နံပါတ်4အတိညာတဘုံအရူပဘုံဆိုတဲ့ဗြဟ္မဘုံ သူတို့ဟာရုပ်သာရှိပြီးတော့နာမရှိနာသာရှိပြီးရုပ်မရှိတဲ့ဘုံကို ရောက်လေရင်ရောတရားကျင့်ဝင်ရသေးလားနောက်ပြီးတော့နံပါတ်5ပစ္စံတရေလို့ခေါ်တဲ့ဘုန်းကြီးတို့သာသနာမရှိတဲ့အရာမျိုးမှာရောက်နေတဲ့ပုဂ္ဂိုလ်ရောတရားကျင့်ဝင်ရသေးလားနောက်တစ်ခါနံပါတ်6 သာသနာတွင်မှာတော့ဖြစ်နေတယ်သို့သောမိစ္ဆာဒိဋ္ဌိအယူရှိနေတဲ့ပုဂ္ဂိုလ်ရောတရားကျင့်ခွင့်ရသေးလားနောက်တကနံပါတ်9ဒုက္ကတိအဟိလို့ဆိုရက်လူဘဝတော့ရတယ်လူဘဝတော့ဖြစ်တယ်သို့တော်လည်းပဲမွေးဖွားလာကလေးကိုကလူစင်မမီတဲ့ပုဂ္ဂိုလ်ဒီဘဝမှာဒီခင်မှာအများကြီးရှိတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးရောတရားကျင့်ခွင့်ရသေးလားမရပါဘူးမရဘူးသူ့မှာဘာသိဉာဏ်မှမရှိဘူး နောက်တကနံပါတ်၈ပုဂ္ဂိုလ်တိဟိပဋိသင်တွေနေတယ်အမြဲတမ်းထင်မြဲတယ်သို့တော့ဘုရားရှင်တို့မပွင့်ထွန်းတဲ့ကဘာမှာသွားပြီးလူရှိနေရင်ရောဒီပုဂ္ဂိုလ်တရားကျင့်ခွင့်ရသေးလားမရဘူးအဲ့ဒီတရားကျင့်ခွင့်မရတဲ့ပုဂ္ဂိုလ်ဟာရှင်မျိုးတရားကျင့်ခွင့်တောင်မရဘူးဆိုရင်ဒီပုဂ္ဂိုလ်တွေကတရားတူရောရပါမလားတရားတူတရားများဘယ်လို့မှမရနိုင်ဘူး အဲဒီတော့တရားရနိုင်တဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးတို့မြတ်စွာဘုရားရဲ့အလိုတော်ကိုသိတယ်အထကတဆရာများကဓမ္မပဒအထကတမှာဖွင့်ပြီးတော့ကြားတော်မူကြတယ်ဘုန်းကြီးတို့ဒီသာသနာမှာအယူအဆနှမျိုးကွဲပြားနေတာလည်းရှိတယ်တချို့ကသာသနာ9000မှာသာသနာ2500ကျော်သွားပြီဖြစ်တဲ့အတွက်တဲ့ တရားတွေအထုတ်ပေးမယ်လို့လည်းပဲဒီပုဂ္ဂိုလ်တွေတရားမရနိုင်တော့ဘူးဘုရားသာသနာကဂုံသွားပြီတရားသာသနာရောက်ပြီလို့ဒီလိုအယူဆရှိတဲ့ပုဂ္ဂိုလ်မျိုးတွေလည်းရှိတယ်နောက်တစ်မျိုးကဘုရားသာသနာတော်ကြီးဟာသာသနာ2500ကျော်သွားပြီမဲ့9000တိအောင်မြတ်စွာဘုရားဟောထားတာဖြစ်တယ်ဒါကြောင့် ဒီမြတ်စွာဘုရားဟောကြားတဲ့တရားတော်တွေအတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်နေမယ်ဆိုရင်တရားအသိဉာဏ်တို့တွေရနိုင်သေးတယ်ဆိုတဲ့အယူဆရှိတဲ့ပုဂ္ဂိုလ်နှမျိုးအယူဆဘယ်နှမျိုးရှိလဲနှမျိုးရှိပါတယ်ခွန်ကြီးတို့အဲ့ဒီနှမျိုးထဲမှာခွန်ကြီးတို့စဉ်းစားကြည့်ပေါ့မြတ်စွာဘုရားနောက်ဆုံးမဟာပရိနိဗ္ဗာန်သုတ္တမှာဟောထားတာရှိတယ်အဲ့ဒီမှာသူပ္ပတ္တ ပရပိုက်ကြီးကိုမြတ်စွာဘုရားဟောကြားထားတာရှိတယ်။ချက်တတုပါဒငါဘုရားရဲ့သာသနာမှာငါဘုရားညွှန်ကြားတဲ့အတိုင်းဒီတတိပဌံဆိုတဲ့မိခင်အကျင့်မြတ်တရားတွေကိုကျင့်ကြံပွားများ အားထုတ်နေသမျှကာလပတ်လုံးသာသနာ9000မကဘူး9000ကျော်သွားရင်တောင်မှယဟန္တာတို့ဖြင့်မစိတ်သုံးသေးဘူး ယဟန္တာမစိတ်သုံးဘူးဆိုရင်အနာဂံရောစိတ်သုံးမလားတက္ကရာဂံရောစိတ်သုံးမလားသောတာပန်ရောစိတ်သုံးမလားဒီလိုဆိုရင်မြတ်စွာဘုရားဟောညွှန်ကြားထားတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်မေခင်ကျင့်စဉ်အတိုင်းကျင့်ကြံပွားများအထုပ်ပါရဲ့အဲ့ဒီအထုပ်နေတဲ့ပုဂ္ဂိုလ်တွေရှိနေသမျှသောတာပန်တက္ကရာဂံအနာဂံယဟန္တာပုဂ္ဂိုလ်တွေမရှိနိုင်ဘူးလားရှိနိုင်ပါရှိနိုင်တယ်ဒါမြတ်စွာဘုရားမဟာပရိနိဗ္ဗာန်သုတ်တာမှာ တည်တည်ချာချာဟောထားခဲ့တာဒါကြောင့်မို့အခုချိန်သာသနာ2500ကျော်သွားပြီမဲ့ကြည်ကြံအားထုတ်နေကြမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တွေဟာတရားဓုတွေမရနိုင်ဘူးလားရနိုင်တယ်ဒါကြောင့်အထက်ကရာဆရာတော်များကမြတ်စွာဘုရားရှင်ရဲ့အလိုတော်ဆန္ဒကိုသိတဲ့အတွက်အဲ့ဒီမှာဒီသာသနာတော်အတွင်းမှာမိမိတို့အားထုတ်နေမယ်ဆိုရင်တဲ့တရားရနိုင်တဲ့အခွင့်ကောင်း၄ပါးရှိတယ် ခွင့်ကောင်းဘယ်နှပါလဲအခါခွင့်ကြုံလာရင်ကြုံလာတဲ့အခွင့်အရေးကိုယူတတ်ရင်မရဘူးလားမယူတတ်ရင်ရပါမလားအခွင့်အရေးဆိုတာနှစ်ခါကြုံမလားတစ်ခါပဲကြုံမလားတစ်ခါပဲကြုံမှာနော်အဲ့ဒီမှာကြုံတော့ကိုကြိုက်လိုက်ရတယ်ကြုံတော့ကိုမကြိုက်ရင်တော့အဲ့ဒီအခွင့်အရေးတွေလက်လွတ်ဆုံးရှုံးသွားမယ်ဒါကြောင့်အခွင့်အရေးကကြုံတဲ့အခက်ကလေးကိုရအောင်ယူရတယ် ခုမြတ်စွာဘုရားရဲ့အလိုတော်သိတဲ့တက္ကတာဆရာများများကခုတရားရနိုင်တဲ့အခွင့်ကောင်း၄ပါးရှိတယ်တဲ့အဲ့ဒီအခွင့်ကောင်း၄ပါးကြုံတစ်ပါးပါးနဲ့ကြုံရင်အဲ့ဒီပုဂ္ဂိုလ်တရားရနိုင်တယ်ဆိုတာကိုတည့်ရိုက်ပြောတာလေအဲ့ဒီတည့်ရိုက်၄ပါးကဘာလဲဆိုတော့နံပါတ်၁ဘုဒ္ဓဘာသာခဏတဲ့ဘုဒ္ဓဘာသာခဏဆိုတာဘုရားပွင့်တော်မူသောအခါဖြစ်ပြီးတော့သာသနာတော်နဲ့တွေ့ကြုံနေရခြင်းဟာ တရားရဖို့အခွင့်ကောင်းမယ်ဒီကနေ့ဘုန်းကြီးတို့ယောဂီသူတော်စင်များသာသနာတော်နဲ့တွေ့နေရသလားမတွေ့ရဘူးလားမြတ်စွာဘုရားပွင့်သွားတယ်ပွင့်သွားပြီသာသနာ2560နှစ်တခုနှစ်ပဲရှိသေးတယ်နောက်တာ2000ကျော်ကျန်သေးတယ်2400ကျော်ကျန်သေးတယ်ဒါကြောင့်မို့မိမိတို့ကကုသာသနာတွင်မှမှာကုလူဖြစ်ပြီးတော့သာသနာတော်နဲ့တွေ့နေရပြီ။ ဒီသာသနာတော်နဲ့တွေ့နေတဲ့အချိန်ကာလမှာတကယ်နိလန်းမှန်ကန်စွာနဲ့ညွှန်ကြားဟောပြောညွှန်ပြနိုင်တဲ့ဆရာကောင်းတမန်ကောင်းတွေ့လို့အဲ့ဒီဆရာကောင်းတမန်ကောင်းတန်နီးခံပြီးကျင့်ကြံပွားများအထုရင်တရားရဖို့အတွက်အခွင့်ကောင်းကြီးမကြုံဘူးလားခွင့်ကောင်းကြီးကြုံနေပြီအဲ့ဒီကြုံလုံးချိန်လေးကိုခြိုက်လိုက်ကြဖို့ပဲရတဲ့အခွင့်အရေးလေးကိုရအောင်ယူလိုက်ကြဖို့ပဲ ဒီသာသနာတွင်အချိန်ကာကာလမှာခုသာသနာတော်နဲ့ကြုံနေတော့မိမိတို့မှာဒါနာကောင်းမှုတွေပြုလို့ရောမရဘူးလားသီလတွေစောင့်တည်စောင့်ထင်းလို့ရောမရဘူးလားသမထဘာဝနာတရားတွေပွားများအားထုတ်လို့ရောမရဘူးလားဝိပဿနာဘာဝနာတရားတွေအားထုတ်မယ်ဆိုရင်ရောအားထုတ်ခွင့်မရနိုင်ဘူးလားဒါရင်မှာဘုန်းကြီးတို့ယောဂီများဝိပဿနာဘာဝနာလုပ်ငန်းစဉ်တစ်ခုပဲမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာကိုရနိုင်တယ် အဲ့တော့ဒီလောက်လွတ်ခွင့်ရနေတဲ့အခွင့်အရေးတွေရနေတဲ့အခွင့်အရေးတွေကြုံနေတယ်သာသနာတော်နဲ့တွေ့နေတယ်ဒီလိုအခွင့်အရေးတွေကြုံနေတဲ့အခက်ကလေးမှာမိမိတို့ရတဲ့အချိန်လေးကိုမိမိတခြားနေရာ သုံးချပဲနဲ့ဒီတရားရှုမှတ်ရေးကို သုံးချနိုင်မယ်ဆိုရင်မိမိပါရမီနဲ့ပြည့်စုံနေမယ်ဆိုရင်သောတာပန်ဆိုတဲ့အရိယာပုဂ္ဂိုလ်တွေမဖြစ်နိုင်ဘူးလားဗျာအရိယာပုဂ္ဂိုလ်တွေဖြစ်နိုင်တယ်ဒါကြောင့်မို့ဘုရားပွင့်လာတဲ့အချိန် သာသနာတော်နဲ့တွေ့နေတဲ့အချိန်ဟာမိမိတို့တရားရဖို့အတွက်အခွင့်ကောင်းအခါကောင်းကြီးကျုံနေပြီလို့ဆိုတာကိုခွန်ကြီးတို့ဒီမှာသံပုလင်္ကာလေးပေးထားတယ်စူးကြည့်လိုက်ဘုရားပွင့်လာသာသနာတွေ့တာခွင့်ကောင်းဖြစ်ပေသည်ဘုရားပွင့်လာသာသနာတွေ့တာခွင့်ကောင်းဖြစ်ပေသည် နှခေါင်းလုံးဆုကြည့်ပါဒဏ္ဍမတ်1သာသနာတော်နဲ့တွေ့နေရခြင်းဟာမိမိတို့တရားရနိုင်ဖို့အတွက်အခွင့်ကောင်းခါကောင်းပါပဲတဲ့ခုသာသနာတော်နဲ့တွေ့နေပြီနောက်နံပါတ်2ကမျက်စိမဒေတိဥပပတ္တိကနာ မစ္စည်းမဒေတိမစ္စည်းမဒေတ၌ဥပ္ပပတ္တိခဏဖြစ်သောခဏ၎င်းမစ္စည်းမဒေတဆိုတာတစ်ချိန်ကဘုရားပွင့်တော်မူခဲ့တဲ့အိန္ဒိယနိုင်ငံကိုဒါမစ္စည်းမဒေတခေါ်ပါတယ်အဲ့ဒီဒေသမှာအခုသာသနာကွယ်သွားပြီအဲ့ဒီသာသနာကဘုန်းကြီးတို့ထေရဝါဒငါးနိုင်ငံလို့ဆိုတဲ့မြန်မာနိုင်ငံထိုင်းနိုင်ငံကမ္ဘောဒီးယားနိုင်ငံလောနိုင်ငံတိဟိုနိုင်ငံပြည်နိုင်ငံ ဒီ၅နိုင်ငံကိုသာသနာပြန်နှံ့သွားတယ်အဲ့ဒီမှာသာသနာတော်ဟာဒီပထမစတင်ပြီးတော့ပွင့်ထွန်းပေါ်ပေါက်တော်မူလာခဲ့တဲ့မျက်စိမှဒေတာမှာသာသနာတော်ကွယ်ပြောက်သွားပြီအခုထူးအားဖြင့်ဘုန်းကြီးတို့မြန်မာနိုင်ငံဟာသာသနာတော်အထွန်းကားဆုံးနိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံမှာသာသနာထွန်းကားဆုံးပိကသုံးပုံသုတ်တံပိဓမာ ဝီနီအားလုံး ဒီသုတ္တဗိဓမာဝိနည်းတိုင်းမြတ်စွာဘုရားဟောတဲ့အတိုင်းလိုက်နာကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေအပြည့်အဝမြန်မာနိုင်ငံမှာရှိပါတယ်ဒီပိဋကသုံးပုံကိုလည်းပဲအားလုံးအလွတ်ပြန်ဆိုပြီးတော့ရေးပြီးအထကတာဖွင့်နေပါရေးပြီးဖြည့်ဆိုနိုင်တဲ့ပုဂ္ဂိုလ်လေးပဲ12ပါးတော့ပေါ်ထုံးရပါပြီအဲဒီတော့သာသနာတော်ထုံးလာတဲ့အရာဘုန်းကြီးတို့မြန်မာနိုင်ငံမှာမြန်မာနိုင်ငံဟာမြစ္စည်းမဒေသပါယခုအချိန်မှာယူမယ်ဆိုရင် သာသနာထုံးလာတဲ့အရာမြစ္စည်းမဒေသ အဲ့လိုမျက်စိမဒေတာမှာမိမိတို့လာပြီးတော့သာသနာထွန်းကားတဲ့အရာမှာလူလာဖြစ်တယ်ဆိုတာလည်းပဲကံကောင်းသလားကံဆိုးသလားအမှန်တန်ကံကောင်းပါလေသာသနာထွန်းကားတဲ့အရာမှာလူလာပြီးတော့ဖြစ်ရတယ်အဲ့လိုလူလာပြီးတော့ဖြစ်ရတော့သာသနာထွန်းကားနေတဲ့အချိန်မှာဆိုတော့ဒါနာကောင်းမှုတွေပြုမယ်ဆိုရင်လည်းပဲမိမိတို့ပြုလို့ရတယ်တိလတွေစောက်တည်ဆောင်တိမ့်မယ်ဆိုရင်လည်းပဲတိလတွေအများအားစောက်တည်လို့ရတယ် မြန်မာနိုင်ငံမှာဆိုရင်ထာဝရရှင်ပါးသီလကိုအမြဲဆွဲဆောင်တည်ဆောင်ထိနေတဲ့ပုဂ္ဂိုလ်တွေအများကြီးပဲအများကြီးပဲအမြဲဆွဲဆောင်တည်ဆောင်ထိနေတဲ့ပုဂ္ဂိုလ်တွေအများကြီးပဲအထူးအဖြင့်သီလရှင်သီလရှင်ဖြစ်တဲ့ပုဂ္ဂိုလ်တွေဘုန်းကြီးတို့မြန်မာနိုင်ငံမှာတောင်းတဲ့ချီရှိတယ်ဒါဟာသီလကိုအမြဲတမ်းဆောင်ထိနေတာပဲသီလကိုမိမိအရှင်သခင်ကိုယိုသေးတယ်လို့ပဲသီလကိုအရှင်သခင်လိုထားပြီးတော့ယိုယိုသေးသေးမကြိုးမပေါက်မပြောင်းမကြမ်းအောင်ဆောင်ထိနေကြတယ် လူပုဂ္ဂိုလ်တွေထဲမှာလည်းပဲအဲ့ဒီလိုအမြဲဆွဲဆောင်ထိနေတဲ့ပုဂ္ဂိုလ်တွေအများကြီးရှိပါနောက်သမထဘာဝနာဘုန်းကြီးတို့သမထဘာဝနာလုပ်ငန်းစဉ်တွေဟောပြောညွှန်ပြနေတဲ့ပုဂ္ဂိုလ်တွေလည်းအများကြီးပါကျင့်ကြံအားထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းမြန်မာနိုင်ငံမှာအများကြီးရှိပါတယ်နောက်ဝိပဿနာဘာဝနာဝိပဿနာဘာဝနာကိုကျင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တွေဟောပြောညွှန်ပြနေတဲ့ပုဂ္ဂိုလ်တွေမြန်မာနိုင်ငံမှာအများကြီးပဲ။ တရားရိပ်တာတရားဌာနတွေအများကြီးပဲမြန်မာနိုင်ငံမှာအဲ့လိုများသလိုချင်းချင်းအထုတ်နေတဲ့ပုဂ္ဂိုလ်တွေဆိုတာလည်းအများကြီးပါပဲဘုန်းကြီးတို့ဘုန်းကြီးရဲ့ရွှေမင်းဝန်သာသနာရိပ်တာမှာဆိုရင်ယောဂီတရားကျော်တရားအမြဲရှိပါတယ်။နွေရာသီလိုကြောင်းပိတ်တဲ့ရာသီမှာဆိုရင်ဘုန်းကြီးတို့ကျောင်းသူကျောင်းသားတွေဆေတန်းဖြည်ထားတဲ့ကျောင်းသားတွေအမြဲတမ်း400ကျော်500 600ဒီလောက်ထိအောင်ရှိပါဒီနေ့ဆိုရင် တစ်ချိန်တစ်ချိန်ဝင်လိုက်ရင်အဲ့ဒီဆယ်တန်းကျောင်းသူကျောင်းသားတွေဟာ400ရဲ့အထက်မှာရှိပါတယ်တစ်ချိန်ဆိုရင်600ကျော်တိအောင်ရှိပါတယ်ဒါဟာကျောင်းသူကျောင်းသားတွေငငယ်ရွယ်ရွယ်နဲ့တရားထုတ်ကြတဲ့ပုဂ္ဂိုလ်တွေတင်ညာကာလမှာဆိုရင်ဘုန်းကြီးရဲ့ရိတ်တံမှာအခုဒီနှစ်ဆိုရင်800ကျော်ရှိပါတယ်ဒါအရင်နှစ်တွေကဆိုရင်ဘုန်းကြီးရိတ်တံမှာ1000ကျော်တိအောင်ရှိပါတယ်ဒီနှစ်ကတော့ရော့သွားပါတယ်ရော့သွားတာလည်းပဲဘုန်းကြီးတို့နိုင်ငံရေးရဲ့ အချိန်နေရဆိုတာသူ့ရဲ့အချိန်ခံလိုက်ပြောင်းလဲနေတာဖြစ်ပါတယ်။ဒါကြောင့်ခရီးသွားကာလကြီးလွတ်လွတ်လပ်လပ်သွားနိုင်လမ်းနိုင်တဲ့အချိန်ခါပေးလိုက်တဲ့အခါကာလကြတော့ခရီးသွားထွက်ကြတဲ့အခါမှာယောဂီဟာနဲ့အင်အားပြည့်များတဲ့အတွက်ကြောင့်နေသွားတာဖြစ်ပါတယ်။အဲဒီမှာအားထုတ်ကြတဲ့ပုဂ္ဂိုလ်တွေတခြားရိပ်တာတခြားရိပ်တာတွေဆိုတာလည်းပဲဒီလိုပါပဲနေစရာပေးစရာမရှိတော့အောင်တရားအားထုတ်ကြပါတယ်။အဲဒီလိုဘာဝနာတရားတွေအားထုတ်လို့ မိမိရဲ့ပါရမီပြည့်စုံမယ်ဆိုရင်အဲ့ဒီလို9ရက်ပဲဖြစ်စီ9ရက်ပဲဖြစ်စီ9ရက်ပဲဖြစ်စီ10ရက်ပဲဖြစ်စီရစ်တူလေးတွေအထုယုံနေရောတရားမရနိုင်ဘူးလားတရားရနိုင်တယ်အခွင့်ကောင်းရှိနေပြီဘာကြောင့်လဲဆိုတော့မိမိတို့သာသနာထုံးကားတဲ့အရာအခုဒီနိုင်ငံမှာလည်းပဲဘုန်းကြီးတို့မြန်မာနိုင်ငံမဟုတ်ပေမဲ့လို့လည်းပဲဒီနိုင်ငံမှာသာသနာထုံးနေပါပြီ နောက်တစ်ချိန်မှာဘုန်းကြီးတို့သာသနာဘုန်းကြီးတို့မြန်မာနိုင်ငံကနေဆုတ်ယုတ်ပြီးတော့တခြားနိုင်ငံမှာတော့ဒီသာသနာမထွန်းကားဘူးလို့မပြောနိုင်ပါဘူး။ဘာကြောင့်လဲဆိုတော့မြတ်စွာဘုရားပွင့်တော်မူတဲ့မျက်စိမှဒေတာဆိုတော့အိန္ဒိယနိုင်ငံသာသနာကွယ်သွားပြီနိ။ကွယ်ပြီးတော့ဘုန်းကြီးတို့မြန်မာနိုင်ငံလို့ထိုင်းနိုင်ငံလို့လာပြီးသာသနာထွန်းကားနေပြီနိ။အခုဘုန်းကြီးတို့မြန်မာနိုင်ငံမှာအခုချိန်ကသာသနာတော်အတွက်ရင်လေးစရာကောင်းတဲ့အချိန်လို့ပြောလို့ရပါတယ် ဘာကြောင့်လဲဆိုတော့ရေတောင်းမြစ်ပြတ်တလောက်ဖြစ်နေပြီမပြတ်နေတာတက်ပင်တပင်ဟာရေတောင်းမြစ်ပိုင်ပြတ်သွားရင်ရှင်းတန်နိုင်မှာမလားသာသနာမှာရေတောင်းမြစ်ပြတ်တလို့ဖြစ်နေပြီကိုရင်တာမဏိမရှိတော့တွန်းရွာတွေမှာကိုရင်ဝတ်မဲ့ပုဂ္ဂိုလ်မရှိတော့ကိုရင်မရှိတော့ကိုရင်မရှိတဲ့အတွက်ကြောင့်မို့ယဟန်ဖြစ်ဖို့ရှိဦးမလားမရှိတော့ အောက်ကအတိုးမရှိဘဲနဲ့ရှေ့မှာရှိပြီးသားယဟန်တွေကဆုံးယုံနေတယ်။အဲ့ဒီယဟန်ပိုင်းကရော့ရော့သွားပြီဆိုတော့တဖြည်းဖြည်းဒီသာသနာတစ်ပင်ကြီးဟာဒီတန့်ခံရဖို့မလွယ်တော့ဘူး။ရိုင်လဲဖို့ပဲကျန်တော့တယ်။အခြေအနေတွေဟာအဲ့လိုဖြစ်နေပါပြီ။အဲ့ဒီတော့သာသနာဟာဒီနိုင်ငံမှာလာပြီးတော့မထုံလာဘူးလို့မပြောနိုင်ပါဘူး။ဘာကြောင့်လဲဆိုတော့အခုဒီသာသနာမှာမြန်မာနိုင်ငံကယဟန်တန်ဃာတို့တွေကိုပဲဒီမှာ300ကျော်300လောက်ရှိနေပြီဆိုတော့ သာသနာတော်ဟာထွန်းကားနေပါပြီဒါကြောင့်ဒီသာသနာထွန်းကားတဲ့ရမှာမိမိတို့လာပြီးလူဖြစ်နေရတာလည်းပဲတရားချင့်ကြံပွားများအထုတ်မယ်ဆိုရင်တရားရဖို့အတွက်အခွင့်ကောင်းကြီးမရနိုင်ဘူးလားဒီဆိုကြည့်လိုက်သာသနာထွန်းပါအယမှနေတာခွင်ကောင်းဖြစ်ပေသည်သာသနာထွန်းပါ အယမှန်နေတာခွင်ကောင်းဖြစ်ပေသည်နေတာခွင်ကောင်းဖြစ်ပေသည်ဆိုကြည့်ပါသာသနာတော်မှာအယမှန်နေတာခွင်ကောင်းဖြစ်ပေသည်သာသနာတော်မှာအယမှန်နေတာခွင်ကောင်းဖြစ်ပေသည်အေးဒီခွင်ကောင်းလေးနဲ့ဆက်ပြီးတော့ဘုန်းကြီးတို့22ရက်နေ့ကမေ22ရက်အင်း ဧပြီ22ရက်နေ့ကဘုန်းကြီးကကမ္ဘောဒီးယားနိုင်ငံကိုသွားပြီးတော့10ရက်တရားစခန်းဖွင့်ပေးပါတယ်အမေရိကန်မှာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံမှာရောက်နေတဲ့ကမ္ဘောဒီးယားနိုင်ငံသူဖြစ်တဲ့ဒေါက်တာဖောဂရီသူဟာဘုန်းကြီးနဲ့တရားအထုတ်တာ10နှစ်ကာလရှိသွားပါပြီ2009ကစပြီးတော့အထုတ်တာဖြစ်ပါတယ် အဲဒီလိုအာထုတ်ပြီးတဲ့အချိန်ကစပြီးတရားပေါ်မှာအထူးအာရုံပြုပြီးတော့လေးထားပြီးကြိုးစားအာထုတ်တဲ့မြို့သမီးယောဂီတယောက်ဖြစ်ပါတယ်။အဲဒီလိုနဲ့သူတိုင်းသူကိုယ်တိုင်းကြိုးစားအာထုတ်လို့သူကိုယ်တိုင်းတရားရဲ့အရာတာတွေဓမ္မချမ်းသာတွေသူကိုယ်တိုင်ခံစားရတယ်။ဘာချမ်းသာလဲ။ဓမ္မချမ်းသာဓမ္မချမ်းသာတကယ်ကိုတရားရဲ့ချမ်းသာတွေကိုသူကိုယ်တိုင်ခံစားရတော့ သူ့ရဲ့နိုင်ငံသူနိုင်ငံသားတွေကိုသူဒီတရားချမ်းသာတွေကိုခံစားစေခြင်းနဲ့အဲလိုခံစားစေခြင်းတဲ့အတွက်သူကြိုးစားပါတယ်အဲဒီမှာကြိုးစားပြီးတော့သူ့ရဲ့နေအိမ်မှာတရားစခန်းကြီးဖြစ်မြောက်အောင်ကြိုးစားပါတယ်နိုင်ငံသူနိုင်ငံသားတွေကိုသူဇယိစကားကနေအာလုခံယူပြီးတော့ဖိမတကပြုပြီးတော့အာထုတ်စေပါတယ်ဆရာတော်တန်ဃာတော်တွေရောလူပုဂ္ဂိုလ်တွေရောဒါပေမဲ့မအောင်မြင်ခဲ့ဘူး တရားမှဒီထဲမှာဒီဝိပဿနာတရားကိုစိတ်ဝင်စားသူမရှိဘူးစိတ်ဝင်စားသူမရှိတဲ့အခါကလည်းကြတော့သူကတပိတော့တော့စိတ်ဓာတ်ကျသွားပြီတဲ့အားလုံးလက်လွတ်ဆုံးရှုံးရတော့မလားမသိဘူးသူလျှောက်ပါလေဒါပေမဲ့ဘုန်းကြီးကကြိုးစားမှုကိုနောက်မဆုံးနဲ့ရှေ့ဆက်ပြီးကြိုးစားပါကြိုးစားနေသမျှတော့ကိုဟာရက်နေရင်တော့ရှေ့ရောက်မှာမဟုတ်ဘူးသွားနေသမျှတော့ရှေ့ကိုရောက်မှာပဲဒါကြောင့်မို့ဆက်ကြိုးစားရမယ် ဒါအောင်မြင်အောင်ကြိုးစားရမယ်ကြိုးစားရင်အောင်မြင်မှာပဲဆိုတော့သူကြိုးစားတယ်ကြိုးစားတဲ့အခါမှာ2014မှာဘုန်းကြီးစီကိုသူ ကမ္ဘောဒီးယားဘုန်းတော်ကြီးနှစ်ပါးပြင်လာပါအဲ့ဒီကမ္ဘောဒီးယားဘုန်းတော်ကြီးနှစ်ပါးကလည်းပဲဟိုကကမ္ဘောဒီးယားနိုင်ငံကဆရာတော်ရက်နေပြီးတော့စမ်းသပ်ဖို့အတွက်မင်းတို့ဒီတရားအထုတ်ကြီးလေ့လာကြည့်ဆိုပြီးတော့အထုတ်ခိုင်းပါတယ် အဲ့ဒါနဲ့ဘုန်းကြီးတရားစခန်းဝင်ပြီးတော့တရားအထုပါတယ်ဘုန်းကြီးနဲ့ဆွေးနွေးသမျှတွေကိုသူတို့အတန်ဖန်ထားပါတယ်ဘုန်းကြီးနဲ့အင်တာဗျူးသမျှတွေကိုသူတို့အတန်ဖန်ထားတယ်ဘုန်းကြီးဟောသမျှတွေကိုလည်းအတန်ဖန်ထားတယ်ဒီစကားပြန်နဲ့ပေါ့ဘုန်းကြီးဟောပေးတယ်အဲ့ဒီမှာအတန်ဖန်ထားပြီးတော့တရားစခန်းပြီးတဲ့အခါမှာဒီတရားစခန်းဝင်တဲ့တန်ဃာတော်နှစ်ပါးအတန်ဖိုင်ကိုအဲ့ဒီကမ္ဘောဒီးယားနိုင်ငံမှာရှိတဲ့ သမထဆရာတော်ကြီးလို့နာမည်ကြီးပါတယ်အဲ့ဒီဆရာတော်ကြီးရဲ့ကျောင်းတိုက်ကအမြဲတမ်းနိုင်ငံတနိုင်ငံလုံးကိုလွှင့်ပေးနေတဲ့တရားဘာသာရေးလွှင့်ပေးနေတဲ့ရေဒီယိုစင်တာကြီးတောင်ရှိပါတယ်အဲ့လောက်သူအောင်မြင်နေတဲ့ပုဂ္ဂိုလ်ပါသို့တော်ဝိပဿနာမဟုတ်ဘူးသမထအဲ့ဒီလိုဆိုတော့အဲ့ဒီဆရာတော်ကြီးထံကိုဒီတန်ပိုင်ကိုပို့ပေးလိုက်တဲ့အခါကျတော့ဆရာတော်ကြီးကနားထောင်ပြီးတဲ့အခါဒီဆရာတော်ကိုမင်းတို့လက်လွတ်မခံနဲ့ဒီဆရာတော်ကိုရအောင်ပြင်ရမယ်ဆိုပြီးတော့ အဲ့ဒီမှာဘုန်းကြီးကိုသူတို့ဒီနိုင်ငံကိုတရားပြပေးဖို့တရားစခန်းပြင်မှာအဲ့ဒီလိုတရားစခန်းပြင်တဲ့အခါမှာ2015မှာအဲ2016မှာအဲ့လိုဖြစ်အောင်ကြိုးစားတယ်ကြိုးစားနေတဲ့အချိန်ခါမှာနေရာထိုင်ခင်းမပြည့်စုံသေးလို့တနည်းဆောင်လိုက်ရနောက်တစ်နှစ်ကျတော့ကြိုးစားလုပ်ကင်မယ်ဆိုတဲ့အခါမှာဆရာတော်ကြီးကမကြမ်းမှလို့တနည်းဆောင်လိုက်ရတယ်အခုဒီ2019မှာမှအောင်မြင်တာဖြစ်ပါတယ်ဒါ10နှစ်မြောက်မှအောင်မြင်တာပါအဲ့ဒီမှာတရားစခန်းပွဲကြီးကို ဒီဒေါက်တာပေါ်ပလီကအားလုံးအကုန်ကြခံပါပဲဆယ်ရလုံးလုံးအကုန်ကြခံတယ်တရားစခန်းဝင်တဲ့ပုဂ္ဂိုလ်ဟာ960ကျော်ရှိပါတယ်အဲ့ဒီ960ကျော်ဟာနေရာထိုင်ခင်းမရှိလို့ရထားရတာပါတကယ်တမ်းသာနေရာထိုင်ခင်းပြည့်စုံရင်ထောင်ချီပြီးတော့ရှိသွားမယ်တရားစခန်းပေါ်ကြီးဖြစ်ပါတယ်သူတို့နိုင်ငံမှာဒီဝိပဿနာတရားစခန်းဆိုတာဒါပထမဦးဆုံးပါပဲ ဒီဒေါက်တာဘောဂရီဟာသူ့နိုင်ငံကို ပြန်ပြန်ပြီးတော့ကြိုးစားတယ်ဘုန်းကြီးကကြိုးစားတဲ့အခါမှာ လူတွေကို စီယုံတာတဲ့ယဟန်တော်တွေကိုစီယုံရမယ်လို့ဘုန်းကြီးကသူ့ကိုလမ်းကြောင်းလေးပေးလိုက်ပါယဟန်တော်တွေစီယုံလို့အောင်မြင်မှနင်းပြုကျင်တဲ့နင်းတရားတွေအောင်မြင်မယ်လူပုဂ္ဂိုလ်စီယုံလို့အောင်မြင်ရုံနဲ့မရသေးဘူးယဟန်တော်တွေကိုစီယုံရမယ်ဒီပုဂ္ဂိုလ်တွေကဟောပြောပြတာမှဖြစ်တယ်ဒါကြောင့်သူတို့ကိုစီယုံရမယ်ဆိုတော့အဲ့လိုနဲ့စီယုံယူရတာဖြစ်ပါတယ် အဲ့ဒီမှာလည်းပဲဆရာတော်တွေကဘုန်းကြီးတို့ကမြန်မာနိုင်ငံမှာအယူဆနှမျိုးရှိတယ်လို့ပါပဲသူတို့နိုင်ငံမှာလည်းအယူဆတော်တော်ကိုကြီးကြီးမားမားရှိတာပါဘုန်းကြီးတို့မြန်မာနိုင်ငံမှာစောစောကပြောခဲ့တယ်သာသနာ2500ကျော်သွားပြီဘုရားသာသနာကုန်ပြီတရားသာသနာရောက်ပြီတရားအထုတ်လို့တရားမရနိုင်တော့ဘူးလို့ယူဆရှိတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိပါတယ်အဲ့ဒီလိုပဲသူတို့နိုင်ငံမှာသာသနာ2500ကျော်သွားပြီတရားအထုတ်လို့တရားမရနိုင်တော့ဘူးဆိုတာဘုန်းကြီးတွေကိုယ်တိုင်ဟောနေတာ အဲ့ဒီကဆရာတော်တွေတန်ဃာတော်ကိုယ်တိုင်ဟောနေတာဆိုတော့အဲ့ဒီမှာဝိပဿနာတရားကိုဟောပြောနိုင်တဲ့ကြိုးစားပြီးဟောပြောနိုင်တဲ့ပုဂ္ဂိုလ်လည်းမရှိဘူးကိုယ်တိုင်လည်းမကျင့်ကြံဘူးအဲ့တော့ဟောပြောတဲ့ပုဂ္ဂိုလ်မရှိတဲ့အခါကျတော့သူတို့နိုင်ငံမှာကျင့်ကြံအားထုတ်ဖို့မရှိဘူးသာသနာတော်သူတို့နိုင်ငံမှာယဟန်တော်ပေါင်းယဟန်တာမဏေပေါင်း9000ကျော်ရှိတယ်လို့ဆိုပါတယ်သာသနာရှိသလားမရှိဘူးလားရှိနေတော့သူတို့သာသနာနဲ့မတွေ့ရဘူးလား တွေ့နေရပြီမဲ့ဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိတော့ဘယ်နဲ့လဲနာကြားခွင့်ရမလားကျင့်ကြံအားထုတ်ခွင့်ရောရသေးလားမရဘူးနော်အခုကဲသာသနာထုံးလာတယ်ထုံးလာတဲ့အရာမှလူဖြစ်တယ်ကဲသူတို့သာသနာမှာသူတို့နိုင်ငံမှာအခုဘုန်းကြီးတို့တရားသွားပြတဲ့အကြောင်းဆိုရင်ယဟန်တာမဏေပေါင်း130ကျော်ရှိတယ်အဲ့ဒီမှာသူတို့စီမှာသာသနာလေးထုံးကားနေတာပဲထိုင်လျောက်သို့တော်လည်းပဲအဲ့ဒီထုံးကားတဲ့အရာမှလူဖြစ်နေရပေမဲ့ ဒီတတိပဋ္ဌာန်ဝိပဿနာဆိုတဲ့ကျင့်စဉ်တရားတွေဟောပြောနိုင်တဲ့ပုဂ္ဂိုလ်ကျွံပြပြတ်တတ်နိုင်တဲ့ပုဂ္ဂိုလ်မရှိတော့လူဖြစ်ရပေမဲ့သာသနာထုံးကားတဲ့အရာမှာလူဖြစ်ရပေမဲ့လူဒီပုဂ္ဂိုလ်တွေတရားနာခွင့်ဝိပဿနာတရားနာခွင့်ကျင့်ကြံအထုခွင့်ရရလားမရကြဘူးအဲ့ဒီပုဂ္ဂိုလ်တွေနဲ့အဲ့ဒီကမ္ဘောဒီးယားနိုင်ငံမှာရှိတဲ့ပုဂ္ဂိုလ်တွေနဲ့ရှင်ကျင့်ရင်ဘုန်းကြီးတို့တရားတရားဓမ္မများဗုဒ္ဓဘာသာဝင်ဖြစ်တဲ့တရားဓမ္မများကံကောင်းသလားကံဆိုးသလား ကိုယ်နိုင်ငံကြီးကနေပြီးတော့ခွာပြီးတော့တခြားနိုင်ငံမှာရောက်နေပေမဲ့အဲဒီလိုမဟာတတိပဋ္ဌာန်ဝိပဿနာတရားတွေမဲ့ခင်တရားတွေကိုဟောပြောပြတတ်နိုင်တဲ့ပုဂ္ဂိုလ်တွေကအများအားကြွလာကြတယ်။အဲဒီလိုဟောပြောပြတတ်နိုင်တဲ့ပုဂ္ဂိုလ်တွေကဟောပြောပြတတ်ညွန်ပြလို့လည်းပဲမိမိတို့နှစ်စဉ်နှစ်စဉ်ဒီမဟာတတိပဋ္ဌာန်ဝိပဿနာမဲ့ခင်ကျင့်စဉ်တရားတွေကိုယ်တိုင်ကျင့်ကြံအားထုတ်ခွင့်မရဘူးလားဗျာ။ကဲဒီတော့သာသနာတော်နဲ့တွေ့ရကြုံမနှက်ဘူးလား။ ကဲသာသနာထွန်းကားတဲ့အရာမှာလူဖြစ်ရကျိုးမနှက်ဘူးလားကဲကမ္ဘောဒီးယားနိုင်ငံသူနိုင်ငံသားတွေလူဖြစ်ရကျိုးနှက်ရလားသာသနာတော်နဲ့တွေ့ရကျိုးနှက်ရလားနှက်ဘူးအဲ့ဒီမှာသူတို့နိုင်ငံမှာဒီယဟန်တန်ဃာတော်တွေကဒီဒေါက်တာဘောဂီကသွားပြီးတော့သူတို့နိုင်ငံမှာအထင်ရှားဆုံးအထင်မြတ်ဆုံးဘုံကံကြီးမားဆုံးတကိုးကြီးဆုံးအဲ့ဒီပုဂ္ဂိုလ်တွေကိုသူချင်းကတာ အဲ့လိုချင်းကပ်ပြီးတော့ကိုပဲဒီပုဂ္ဂိုလ်တွေကိုသွားပြီးဟောလုပ်တယ်အဲ့ဒီပုဂ္ဂိုလ်တွေကအကုန်လုံးဆူမန်ငေါက်လုပ်လိုက်တာပဲနင်လုပ်လည်းမအောင်မြင်ဘူးနင်ဘယ်လိုကြိုးစားကြိုးစားမအောင်မြင်နိုင်ဘူးဒီအချိန်မှာမြတ်စွာဘုရားသာသနာ2500ကျော်သွားပြီဒီတရားတွေအထုတ်လို့မညာပုံညာနိဗ္ဗာန်ရတဲ့ပုဂ္ဂိုလ်မရှိနိုင်တော့ဘူးဆိုပြီးဒီလိုကိုတက်ရိုက်ပြောတာအဲ့လိုတက်ရိုက်ပြောပြီးတော့ကိုဒီဒါတွေကိုမကြိုးစားဖို့သူ့ကိုပြောတာအခုသူကြိုးစားလိုက်တဲ့အခါကလာကြတော့အောင်မြင်သွားတယ် အောင်မြင်သွားတဲ့အခါမှာဒီဆရာတော်ကြီးကိုစည်းရုံးနိုင်လို့အောင်မြင်သွားတဲ့အခါကျတော့တနိုင်ငံလုံးတကယ်ကိုအိုးအောင်နေမယ်မီဒီယာတွေကလည်းပဲအကုန်လုံးဒီမှာလာပြီးတော့အင်တာဗျူးအင်တာဗျူးပြီးတော့လွှင့်ထုတ်နေကြတော့အဲ့ဒီမှာအလုံးကိုအောင်မြင်သွားတယ်သူတို့နိုင်ငံမှာအဲ့တော့သူတို့နိုင်ငံမှာထိုင်းနိုင်ငံရဲ့အငွေ့သက်တွေရှိနေတာဆိုတော့ဘာသာရေးပွဲလုပ်ပြီဆိုရင်ဘုရားကြောင်းကန်သွားရင်ဝတ်စုံကအဖြူဝတ်တယ် ကာလုံထန်းနေတာလို့ပဲအဖြူတွေဘဝကြတယ်မျိုးသားတွေလည်းအဖြူပဲမျိုးသမီးတွေလည်းအဖြူပဲဘာသာရေးလောက်ကြတဲ့အခါမှာအဖြူပဲခွန်ကြီးတို့မြန်မာနိုင်ငံမှာကြတော့အောက်ကအညိုအပေါ်ကအဖြူဒီလိုတပက်ကလည်းအညိုပတ်တယ်ဟိုမှာကြတော့မဟုတ်ဘူးတပက်ကလည်းအဖြူအကုန်လုံးအဖြူရောင်လေးတွေအဲ့ဒီမှာထူးခြားတာတွေ့ရတာကဘုန်းကြီးတရားစခန်းမှာကြည့်လိုက်တယ်ဘုန်းကြီးတို့မြန်မာနိုင်ငံကမီဒီယာထဲမှာဟိုစကိုင်းနဲ့ဆိုတဲ့မီဒီယာလည်းတော့အောင်မြင်တယ်လေသူကဘုန်းကြီးနဲ့လိုက်ပြီးတော့အဲ့ဒီကိုလာပြီးတော့ရိုက် ကူရီလှုပ်ခြင်းတယ်လှုပ်ပြီးတော့မြန်မာနိုင်ငံကိုပြန်ပြီးတော့ထုံလွှင့်ခြင်းတယ်အဲ့တော့ဘုန်းကြီးစီကိုလမ်းပြီးတော့အကြောင်းစုံဆောက်ထားတဲ့အခါဘုန်းကြီးကမလာခင်းနဲ့လို့ဘုန်းကြီးကပြောလိုက်တယ်မလာခင်းနဲ့ဆိုတာကဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ကတရားစခန်းသူတို့နိုင်ငံမှာဒီလိုဝိပဿနာတရားစခန်းဆိုတာပထမဦးဆုံးအကျင့်ဆိုတော့အတွေ့အကြုံအလုံးရှိသလားမရှိဘူးလားမရှိပါဘူးဘယ်သူမှမရှိဘူးဒီတရားကို ဘယ်သူမှကိုမရှိဘူးဘယ်လိုလုတ်ကင်ပေးလို့ဘယ်လိုကူညီရမယ်ဆိုတာတော့သူတို့မသိဘူးမသိတဲ့အခါကျတော့ဘုန်းကြီးတို့ကလည်းပဲသူတို့စကားမပေါက်ဘူးသူတို့ကလည်းဘုန်းကြီးတို့စကားမပေါက်တော့ဘုန်းကြီးဆောင်ရွက်ရတာကဘယ်လိုဆောင်ရွက်ရလဲဆိုတော့ပထမဘုန်းကြီးမြန်မာလိုဟောတယ်အဲ့ဒီမြန်မာလိုဟောတဲ့ဟာကိုဘုန်းကြီးရဲ့နောက်ကပါတယ်ယဟန်တော်ကအင်္ဂလိပ်လိုဘာသာပြန်တယ်အင်္ဂလိပ်လိုပြန်ပြောရတယ်အဲ့ဒီခါကျတော့မှဒေါက်တာဘော်ဘရီကနေပြီးတော့ကမ်ဘောဒီးယားလိုပြန်ပေးရတယ်အဆင့် 3ဆင့်ဖြစ်နေတယ်ဘုန်းကြီးရဲ့အောက်မှာ2ဆင့်သွားတယ်အဲ့လို2ဆင့်သွားတယ်ဆိုတော့ဘုန်းကြီးတို့ဒီပုံကိုယ်တွေကိုချက်ချင်းကြီးစနစ်ကြအောင်ပြောဖို့ဆိုတာလွယ်ပါမလားမလွယ်ဘူးဒီဒေါက်တာဘောပရိမာလည်းကုညီမဲ့လူတယောက်မှမရှိဘူးဘာကြောင့်လဲဆိုတော့ဒီဝိပဿနာကိုဘယ်သူမှမလုပ်ဘူးလို့ပဲယဟန်တန်ဃာတွေကလည်းမလုပ်ဘူးလူတွေကလည်းမလုပ်ဘူးလို့ဘာမှကိုမကူညီတတ်ဘူးအဲ့ဒီတော့အထုကြတဲ့ပုဂ္ဂိုလ်တွေမှာယဟန်တန်ဃာ60ကျော်ပါတယ်အမျိုးသား90ကျော်ပါတယ် အမျိုးသမီးက450ကျော်ပါတယ်အဲ့လိုအမျိုးသမီး450ကျော်ထဲမှာဘုသူတဖြစ်ပေါ့နော်အဲ့ဒီမှာဘုန်းကြီးကြည့်လိုက်တဲ့အခါကျတော့အားလုံးကတော့အမျိုးသားရောအမျိုးသမီးရောဖြူတွေကြီးတွေဖွင့်တယ်အဲ့ဒီထဲမှာအမျိုးသမီး400ကျော်လောက်ထဲမှာစပင်နဲ့တရားအထုတဲ့ပုဂ္ဂိုလ်က200လောက်ပါမယ်200နီးပါးလောက်စပင်မပါဘဲနဲ့ကတုံးနဲ့အထုတဲ့ပုဂ္ဂိုလ်က250ကျော်လောက်ပါတယ်ကြည့်လိုက်တော့အဲ့လိုကြည့်လိုက်တဲ့အခါကျတော့ဟာ ဘယ်နဲ့လဲသီလရှင်တွေကြီးတယ်ပါလားဘုန်းကြီးသီလရှင်တွေပဲထင်တယ်ဒါပေမဲ့သူတို့ကဘုန်းကြီးမမေးပါဘူးဒီလိုပဲတရားပြပေးနေသူတို့သီလရှင်ပဲထင်ပါတယ်ဟိုထိုင်းနိုင်ငံမှာလည်းပဲသီလရှင်ကအဖြူဝတ်တာဟုတ်အဖြူဝတ်တာဆိုတော့သူတို့ကသီလရှင်ပဲထင်ပါတယ်ကရုံးနေနေဆိုတော့ဒီလိုပဲထားပြီတရားပဲမေးအခုအင်တာဗျူးတွေလုပ်ပေးသူတို့ကလုပ်ပေးရပါတယ်အင်တာဗျူးလည်းအခုလိုပဲနှစ်ရက်လောက်နေပြီးတော့မှသူတို့ကလုပ်ပေးရတယ်အဲ့လိုအင်တာဗျူးလုပ်ပေးပြီးသင်ပေးနေမှနည်းနည်းနေတတ်ထိုင်တတ်အာထုတ်တတ် ဘုန်းကြီးဆိုရင်တရားဟောတဲ့အခါမှာဒီအာထုပ်ပုံကျင့်စဉ်တွေဟောတဲ့အခါမှာထိုင်ရှုမှတ်ပုံပြောပြီးဆိုရင်ဘုန်းကြီးပလင်ပေါ်ကနေပြီးတော့ထိုင်ပြရပါတယ်ဒီလိုထိုင်မယ်ခြေတော့ကိုဒီလိုထားမယ်ခြေတော့ကိုဒီလိုထားမယ်ရှေ့ထားရင်ထားမယ်နောက်ထားရင်ထားမယ်ခြေတော့နှစ်ခုထပ်မထိုင်နဲ့ထပ်ထိုင်ရင်ဝေဒနာခဏလေးတက်မယ်စသည်ဖြင့်ထိုင်ပြအဲ့ဒီမှာထိုင်ပြီးတော့ခန္ဓာကိုယ်ကိုဘယ်လိုထားမယ်တောက်မထားနဲ့တင်းမထားနဲ့ခန္ဓာကိုယ်လေးဖြောင်းရုံလေးထားမယ်ခုတ်လည်းမထားနဲ့ကောင်းကိုင်းလည်းမထားနဲ့ အဲ့ဒီမှာမျက်စိကိုမိတ်တယ်ပဲလက်ကိုလည်းပဲဒီမှာရင်ခွင်ကြားထဲမှာပင်လက်ပေါ်မှာညာလက်တင်မယ်လက်မထိချင်းဒီလိုထိထားမယ်ဒီလိုမထားခြင်းဘူးဆိုရင်ဒူးပေါ်မှာလက်ပွားလေးဖြန့်ထားလို့ရမယ်လက်ပွားလေးမှောက်ထားလို့ရမယ်တေချာပြင်ပြင်ပြအဲ့လိုထိုင်ရမယ်ဒီလိုထိုင်ပြီးတော့လက်ကလေးနဲ့ဝမ်းဘိုက်ကိုထိပြီးတော့လေးလေးရှူသွင်းပြတယ်ဒီမှာကြည်တင်းလာပြီဒါကိုဖောင်းတယ်လို့ရှူတယ်လေးလေးပြန်ထုတ်တယ်ရော့သွားပြီဒါကိုပိန်တယ်လို့ရှူတယ်အကုန်လုံးဘုန်းကြီးထိုင်မှုထိုင်ပြီးရှုမှတ်ပုံကစားတင်ပြရပါတယ် အဲ့ဒီလိုသင်ပြတဲ့အခါမှာခုနကလိုပဲအင်္ဂလိပ်လိုတဆင့်နောက်ပြီးတော့ကမ္ဘောဒီးယားလိုတဆင့်ပြန်ပေးရတယ်။အဲဒီမှာကမ္ဘောဒီးယားလိုပြန်ပေးတဲ့အခါမှာလည်းပဲဒေါက်တာပေါ်ဘီကသူကိုယ်တိုင်ရှိမှတစ်ခါထိုင်ပြပေးရတယ်။အဲဒီမှာဈဉ်ညာလျှောက်တဲ့ဟာလေးကိုပြောပြီးဆိုရင်လေဘုန်းကြီးကပြင်ပေါ်မှာဆင်းပြီးဈဉ်ညာလျှောက်ပြတစ်ချက်မှဒီလိုမှတ်မယ်နှစ်ချက်မှဒီလိုမှတ်မယ်သုံးချက်မှဒီလိုမှတ်မယ်ဘုန်းကြီးကသင်ပြပေးတဲ့အခါမှာဟိုက တဆင့်ပြီးတဆင့်ပြန်ပြီးတဲ့အခါမှာဘောဗရီကနေပြီးတော့ဒေါက်တာဘောဗရီကနေပြီးဈဉ္ညာကိုတေးချလျှောက်ပြအဲ့ဒီဒေါက်တာဘောဗရီကတရားမှတ်တဲ့အခါမှာဆယ်ရစခန်းလေးဖြစ်ပေမဲ့လို့တကယ်ရင့်ရှည်အားထုတ်တယ်လို့အသေးစိတ်အမူအရာကိုကုန်မှတ်တယ်ပြောရရင်ဘုန်းကြီးတို့ယောဂီများကိုစွန်းစားတဲ့နေရာကိုသူ့ကိုအကဲခတ်ကြည့်လိုက်ရင်ဒီစွန်းစားတဲ့နေရာကိုတခါတရံယောဂီတွေတဝက်ချိုးလို့တောင်သူစွန်းတစုံမရောက်သေးဘူးသူပါဇက်တယ် အဲ့လောက်ရှုမှတ်မှုကိုစိတ်စိတ်လေးမှတ်တယ်အဲ့လောက်စိတ်ဆက်သိကြတယ်တခါတည်းမှပါဇာဏရောက်ပြီးကမှသူဆုံးကိုမစားကြသေးမရှိတော့လို့ပြန်ချပြန်ချပြီးတော့သူဒီတိုင်းထားပြီးပြန်သွားတာတွေလည်းရှိတယ်အဲ့လောက်ထိအောင်သူကရိုးသေးသေးကြိုးစားတဲ့ပုဂ္ဂိုလ်ဒါကြောင့်မို့သူကဓမ္မချမ်းသာကိုယ်တိုင်ပဲတရားရဲ့အရသာကိုကိုယ်တိုင်တွေ့နေတယ်ကိုယ်တိုင်တွေ့နေတဲ့အတွက်ကြောင့်မို့လည်းပဲသူဟာသူ့နိုင်ငံသူနိုင်ငံသားတွေကိုသူတွေ့တဲ့တရားတွေကိုတွေ့စေခြင်းလုံးလို့သူက အဲ့ဒီမှာတရားစခန်းကြီးဖြစ်မြောက်အောင်အကုန်ကြခံပြီးတော့မြန်မာနိုင်ငံကအမေရိကန်မှာရောက်နေတဲ့ပုဂ္ဂိုလ်တွေလိုက်ချင်တယ်လိုက်ခဲ့ပါဆိုပြီးဈေးစကားကြီးခေါ်တယ်ဟိုရောက်တော့ဟိုတယ်ကြီးငှားပေးတယ်ဘုန်းကြီးတို့မြန်မာနိုင်ငံကပြင့်တဲ့ပုဂ္ဂိုလ်တွေမြန်မာနိုင်ငံကနေပြီးတော့လိုက်ပန်လာတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်ရဲ့ဈေးစကားအားလုံးရောဟိုတယ်တွေရောအကုန်ငှားပေးထားတယ်အကုန်ကြတယ်သူအကုန်ခံပြီးတော့ဒီတရားကိုအောင်မြင်ခြင်းလို့သူစ조사ခဲ့တယ်စ조사တဲ့အတိုင်းသူ့ရဲ့တရားစခန်းကြီးအောင်မြင်သွားတယ် အောင်မြင်သွားတဲ့အခါကလည်းကျစိုးစိုးကပြောသလိုပေါ့မြန်မာနိုင်ငံကမီဒီယာဖြစ်တဲ့ Sky Net ကနေပြီးတော့လိုက်ပြီးတော့ဒါကိုယူခြင်းနဲ့ဘုန်းကြီးကအကြောင်းပြန်လိုက်တယ်မယူနဲ့ဘာကြောင့်လဲဆိုတော့ပုံစံမကြဘူးဒီရိုက်ပြတယ်ဆိုတာစနစ်တကျပုံစံကြမှာဖြစ်မယ်ငါတို့စကားသူတို့မသိသူတို့စကားသူတို့မသိအဲ့ဒီတော့မသိကြတဲ့အခါကျတော့အခုပထမပိုင်းမှာ9ရက်လောက်ဟာဘုန်းကြီးတို့စနစ်မကြပါဘူးစနစ်ကြအောင်ဘုန်းကြီးတို့မလုပ်နိုင်ပါဘူး နောက်ကြတော့မှအင်တာဗျူးလုပ်ရအင်တာဗျူးလုပ်တဲ့အခါကျတော့မှအဲ့ဒီအင်တာဗျူးရင်းအင်တာဗျူးရင်းနဲ့ရှေ့ဆုံးကတယောက်ကိုထားပြီးတော့နည်းနည်းပြောတတ်ဆိုတဲ့ပုဂ္ဂိုလ်ကိုတယောက်တည်းပြောပြီးအားလုံးကနောက်ကဆုထိုင်ပြီးတော့အဲ့ဒါတွေကိုသင်ပေးရတယ်သင်ပေးတဲ့အဲ့ဒီအချိန်မှာလည်းပဲစောစောကထိုင်ပြတယ်စဉ်းညာလျှောက်ပြတယ်သွားတဲ့အခါမှာမျက်စိကိုဘယ်လိုထားမယ်လက်ကိုဘယ်လိုထားမယ်ခြေထောက်ကိုဘယ်လိုသွားမယ်အဲ့ဒါတွေကစပြီးအကုန်သင်ပြပြီးတော့မှငားရဲ့ကြော်မှစနစ်ချသွားတယ် အဲ့ဒီကနေပြီးတော့စနစ်ကြသွားပြီဆိုရင်မလို့လည်းပဲစိတ်တိုင်းကြမဖြစ်တော့မလာခဲ့နဲ့နောက်လမ်းမင်းနှိပ်ကြရင်တော့အလုံးပုံစံကြမယ်အဲ့ဒီကယဟန်တန်ဃာတွေလည်းခုမြန်မာနိုင်ငံပါလာပြီပါလာတဲ့အတွက်ကြောင့်မို့လမ်းမင်းနှိပ်ကြရင်ဒီပုဂ္ဂိုလ်တွေကအထောက်အကူဖြစ်သွားပြီဟိုကြတော့ယောဂီတွေကိုသူတို့သင်ပြပေးမယ်ဘယ်လိုနေသွားမယ်ဘယ်လိုထားမယ်ထိုင်ရင်ခံဘယ်လိုတန်းစီပြီးတော့စနစ်ကြဘယ်လိုထိုင်ရမယ်ဆိုတာတွေကစပြီးအကုန်လုံးဆင်ပြေသွားမယ်အဲ့ဒါနဲ့တရားစခန်းပြီးတော့ ပြီးတဲ့အချိန်မှာဘုန်းကြီးကသီလရှင်ခုနစောစောကပြောခဲ့တဲ့ကတုံးတွေမေးတယ်သီလရှင်တွေကလို့စုပေါင်းပြီးတော့နေသလားတကြောင်စီနေသလားလို့မေးတော့ဟင်းတဲ့စုပေါင်းလည်းမနေဘူးတဲ့တကြောင်စီလည်းမနေဘူးတဲ့မေးတော့ဒီလိုဆိုရင်ဘယ်လိုနေကြလဲဆိုကိုယ်အိမ်ကိုနေတာပေါ့ကိုယ်အိမ်ကိုနေတာပေါ့ဆိုတော့ဘယ်နဲ့သီလရှင်ကဘာလို့အိမ်မှာနေရမှာလဲလို့ကိုเจ้าနဲ့ကိုနေရမှာပေါ့ဘုန်းကြီးပြောတယ်သူတို့သီလရှင်မဟုတ်ဘူးတဲ့ တိလရှင်မဟုတ်ဘူးဆိုတော့ဘုညာကဲဒီလိုဆိုရင်ဘာလို့ကရုံးနေတုံးလဲလို့ဘုညာမေးတာဒီလိုဆိုရင်ဘာလို့ကရုံးနေတုံးလဲဆိုတော့ဘုန်းကြီးတို့နော်ဘုန်းကြီးတို့မြန်မာတွေလည်းပဲအလုရှုံရင်အလုလျှော့တဲ့နီးအဲ့ဒီမှာဘာကြောင့်ကရုံးနေတုံးလဲလို့ဘုန်းကြီးကမေးတဲ့အခါကျတော့အသက်90ကျော်ပြီလေအသက်ကြီးပြီလေပြင်မှုစင်မှုအချိန်မဟုတ်တော့ဘူးလေအဲ့ဒီတော့လေဒါတွေအတွက်ပြင်ဆင်ခြင်းကိုအလုပ်အချိန်မပေးတော့ဘူးလေကရုံးတုံးထားလိုက်တော့အေးရောလေကဲ အလုပ်လေးပါလိမ့်မယ်နည်းနည်းချင်းချင်းရှော့ချင်ရင်တော့ကရုံလေးနဲ့နေဖို့ပဲဟုတ်တယ်မဟုတ်လားအသက်90ကျော်ပြီတဲ့အသက်ကြီးပြီတဲ့ပြင်မိုးစင်မိုးချိန်မဟုတ်တော့ဘူးတဲ့ဒါကြောင့်မို့ကရုံနဲ့ပဲနေတော့တာတဲ့သို့တော်တဲ့သူတို့ကတည်င်းနေတိုင်းတည်င်းနေတိုင်းရှစ်ပါးသီလဆောက်တည်ပါတယ်တဲ့ကြံတဲ့အချိန်ကတော့မိသားစုနဲ့ဒီလိုပဲကိုယ့်ရဲ့စာဝန်တွေအကုန်ဆောင်ရနေတာပါတဲ့တိလန့်ရှင်မဟုတ်ပါဘူးတဲ့သူရိုးရိုးတာမန်လူပါပဲလို့ပြောတယ်အဲဒီတော့ အဲ့ဒီနိုင်ငံမှာရှိကြတဲ့ပုဂ္ဂိုလ်ကြီးကြည့်ဖို့ဘုန်းကြီးတို့ထေရဝါဒ၅နိုင်ငံမှာအဲ့ဒီနိုင်ငံမှာလည်းသာသနာမရှိဘူးလားရှိပေမဲ့လို့လည်းပဲဟောနိုင်ပြောနိုင်တဲ့ပုဂ္ဂိုလ်မရှိတော့အဲ့ဒီနိုင်ငံမှာရှိတဲ့နိုင်ငံသူနိုင်ငံသားတွေမှာဒီဝိပဿနာတရားတွေအထုခွင့်ရရလားနာကြားခွင့်ရောရရလားကဲဒီတော့မတရားဖို့တရားရနိုင်ပါမလားသာသနာထွန်းကားတဲ့အရာမှလည်းလူချင်းနေကြတယ်သာသနာလည်းတွေ့နေကြတယ်ဒါပေမဲ့လို့ အဲ့ဒီနိုင်ငံမှာပရိယတ်တိဘက်ကလည်းပဲအောက်တန်းကြတယ်ဘုန်းကြီးတို့မြန်မာနိုင်ငံလိုပိဋကသုံးမှုမရှိဘူးပိဋကစာပေတွေသင်ကြားတဲ့ပုဂ္ဂိုလ်အင်မတန်နည်းတယ်ပฏิပတ်တိဘက်ကလည်းပဲအခုပြောတဲ့ကျင့်ကြံအားထုတ်မှုဆိုတာမှတမထလောက်ပဲရှိတယ်ဝိပဿနာမရှိဘူးဆိုတော့သူတို့နိုင်ငံမှာပရိယတ်တိအထိုင်လျောက်ရှိတယ်ကဲပฏิပတ်တိဆိုတဲ့ကျင့်ကြံအားထုတ်မှုမရှိရင်ပฏิဝေဒဆိုတဲ့မချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာရှိသေးရဲ့လားသာသနာ၃ရမှာ၂ရက်ကွယ်နေတယ် ဟုတ်တယ်မလားအေးဒါကြောင့်မို့ဘုန်းကြီးတို့အခုဒီမှာမြန်မာဗုဒ္ဓဘာသာဝင်မိသားစုများသာသနာတော်ရှိတဲ့နေရာမှာလေးပဲသာသနာတော်နဲ့လည်းတွေ့နေပြီသာသနာထွန်းကားတဲ့အရာမှာလည်းလူဖြစ်နေပြီကိုယ့်အတွက်ရတဲ့အခွင့်အရေးလေးကိုတော့လက်လွတ်မခံစေချင်ဘူးဟုတ်တယ်မလားအခွင့်အရေးဆိုတာနှခါကြုံလေးမရှိဘူးတစ်ခါပဲကြုံလေးရှိတယ်ရတဲ့အခွင့်အရေးလေးကိုရတဲ့အချိန်လေးမှာရအောင်ယူတတ်ရင် ကဲတရားရနိုင်သလားမရနိုင်ဘူးလားကဲတစ်ခေါက်လောက်ဆိုလိုက်အောင်သာသနာထွန်းပါအယမနေတာခွင်ကောင်းဖြစ်ပေသည်ဆိုလိုက် နောက်တခါနံပါတ်3ကသမ္မာဒိဋ္ဌိယပฏิလတ္တခနောတဲ့သမ္မာဒိဋ္ဌိဆိုတာအယူကောင်းအယူမှန်ရှိတဲ့ပုဂ္ဂိုလ်အယူကောင်းအယူမှန်ဆိုတာကဘုန်းကြီးတို့ကောင်းတာပြုရင် ကောင်းတဲ့ကုသိုလ်ကံဒီကုသိုလ်ကံကကောင်းကျိုးရလိမ့်မယ်ဆိုတာကိုယုံကြည်တာမကောင်းတာပြုရင် မကောင်းတဲ့အကုသိုလ်ကံ ဒီအကုသိုလ်ကံကမကောင်းကျိုးဆိုးကျိုးရမယ်ဆိုတာကိုယုံကြည်တာအဲ့ဒီလိုယုံကြည်မှုဆိုတဲ့တတ္တတရားရှိတဲ့ပုဂ္ဂိုလ်ဟာတမ္မာဒိဋ္ဌိအယူကောင်းယူမှန်ရှိတဲ့ပုဂ္ဂိုလ်ပဲအဲ့လိုအယူကောင်းအယူမှန်ရှိတဲ့ပုဂ္ဂိုလ်မှဒီတရားတွေကို နာကြားမယ်ကျင့်ပွားမယ်အဲ့လိုတမ္မာဒိဋ္ဌိရပฏิလတ်တခဏောတမ္မာဒိဋ္ဌိဆိုတဲ့ယူကောင်းယူမှန်ရရှိနေခြင်းဟာ အဲ့ဒီပုဂ္ဂိုလ်ဟာကုသိုလ်ကောင်းမှုဆိုရင်ဒါနကောင်းမှုလည်းပြုမယ်သီလလည်းစောင့်မယ်သမထလည်းပွားမယ်ဝိပဿနာဘာဝနာတရားတွေပွားဖို့အခွင့်ကြုံလာရင်လည်းမပွားများဘူးလားပွားများလို့မိမိပါရမီရှိမယ်ဆိုရင်အပေလေးပါလွတ်နိုင်လောက်တဲ့အောက်ကျသောတပန်အဆင့်လောက်တော့မရနိုင်ဘူးလားရနိုင်ပါလေဒီဘဝမှာဘုန်းကြီးတို့အထုပါရနိုင်ပါခုနှစ်ရက်နဲ့လည်းရနိုင်တယ်ငါးရက်နဲ့လည်းရနိုင်တယ်ဒီဆယ်ရက်နဲ့လည်းရနိုင်တယ် မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတဲ့တတိပဋ္ဌာန်သုတ်တန်ကြီးကြည့်လိုက်ရင်အလွန်ကြံမှ9နှစ်တဲ့ဉာဏ်လေးတဲ့ပုဂ္ဂိုလ်ဆိုရင်9နှစ်အထုกว่าတဲ့မင်းအယန္တာတရားဖြစ်နိုင်တယ်တဲ့မြတ်စွာဘုရားအလယ်လတ်ဖြစ်တဲ့ပုဂ္ဂိုလ်9လအထုတဲ့မင်း9လအထုရင်ယန္တာတရားဖြစ်နိုင်တယ်တဲ့အနာဂံတဂရကံသောတာမှာပြောเสียမလို့တော့တကယ်လို့မိမိဉာဏ်ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်မင်း9ရက်ပဲအထုပါကွာ ကဲခုနှစ်ရက်လောက်အာထုတ်တာနဲ့ယဟန္တာတိအောင်ဖြစ်နိုင်တယ်ဆိုတော့မိမိတို့ဒီတတိပဋ္ဌာန်ဝိပဿနာကျင့်စဉ်နေရာအာကိုလောက်တလားအာမကိုလောက်ဘူးလားတကယ်အာကိုလောက်တဲ့ကျင့်စဉ်နေပါအခုဘုန်းကြီးတို့ယောဂီများမကျင့်နိုင်သေးရင်လည်းပဲအခုအာထုတ်နည်းလေးရပြီးတော့နေ့စဉ်နေ့စဉ်ဒီမှာလာပြီးတရားနာရင်းနဲ့ဒီမှာတရားလေးတစ်ထိုင်တစ်ထိုင်9မိနစ်9မိနစ်ရှုမှတ်မယ်အဲ့ဒီရှုမှတ်နည်းလေးရပြီးတော့ကိုယ့်အိမ်ကိုယ်မှာလည်းရှုမှတ်နေပါ ကိုယ့်ဟာကိုယ်ကြီးအနတ်တဲ့နေရာလေးမှာရှုမှတ်နေပါထိုင်ရှုမှတ်မှမဟုတ်ပါဘူးရက်ရှုမှတ်လို့လည်းရတယ်၊သွားရင်ရှုမှတ်လို့လည်းရတယ်။နောက်ဆုံးအဲ့ရလေးပေါ်မှာလဲရှုမှတ်ရင်ရောမရဘူးလား။နောက်ပြီးတော့ဘုန်းကြီးတို့ဒီမှာစဉ်စားရင်တောင်းရင်ရှုမှတ်လို့ရောမရဘူးလား။ဘုန်းကြီးတို့ဒီမြန်မာနိုင်ငံမှာနေပေမဲ့အင်တာနက်ဆိုတာဘုန်းကြီးတို့မသိပါဘူး။ဘုန်းကြီးကိုဒီတက္ကမကြီးတယောက်ကအဲ့ဒီတက္ကမကြီးကကင်ဆာရောဂါဖြစ်နေပါတယ်အကြီးကျယ်ပါသူ့ကို ကွယ်လွန်မယ်ဆိုပြီးတော့သူ့ကို6လသတ်မှတ်ပါတယ်အခုနှစ်နှစ်ကျော်နေပါပြီကောင်းကောင်းကြီးပါပဲသူ့သားတွေပြည်ပမှာရောက်နေတဲ့သားတွေသမီးတွေပြန်လာကြတယ်သူ့မိသွားတော့မှဆိုပြီးတော့ဒါပေမဲ့အခုကောင်းပါတယ်ဒီတတိပဌံတရားပဲသူကျအထုတ်နေတယ်သူကပင်စင်စာပညာရေးဌာနကဗာမောက္ခကြီးဖြစ်ပါတယ်ဒီတကယ်ပညာတတ်ပုဂ္ဂိုလ်ကြီးပါအင်္ဂလိပ်လိုလည်းအမတန်ကျွမ်းတဲ့ပုဂ္ဂိုလ်ကြီးပါ အဲ့ဒီဒကမာကြီးဟာသူကအင်တာနက်ကနေပြီးတော့ကြည်တာလေးတွေရှိပါတယ်သူတို့သူ့ကိုမိတ်ဆွေတွေကလည်းအင်တာနက်ကနေပြပါတယ်အဲ့ဒီမှာအမေရိကန်နိုင်ငံမှာတဲ့ဆရာဝန်တွေဆရာဝန်တွေဟာဒီယောဂဖြစ်ရှိနေတဲ့ပုဂ္ဂိုလ်များကိုဒီတတိပဌံကျင့်စဉ်အတိုင်းကုသနေကြတယ်ဘယ်လိုကုသနေလဲဆိုတော့တချို့ဆရာဝန်အသင်းအဖွဲ့ကဈဉ္ညာရှုမှတ်ရင်းနဲ့ကုသတယ်ဈဉ္ညာအမှတ်တရားဘုန်းကြီးတို့ကယောဂီများကြွားတယ်လမ်းနေချတယ် ဒါလေးကိုတေချာလေးတတိကပ်ပြီးရှုမှတ်ရင်းနဲ့ပဲစိတ်ဖိစီးမှုတွေကို ကြတော့အောင်ရော့တော့ကုသပေးနေတယ်တဲ့နောက်တချို့အဖွဲ့အစည်းကစွမ်းစားတဲ့နေရာစွမ်းစားတဲ့နေရာကိုတခြားအာယုန်တွေမဝင်ရအောင်လို့စွမ်းစားတဲ့နေရာလေးမှာအမှတ်နဲ့ဇုံကန်ရင်ကန်တာခန့်ရင်ခတ်တာယူရင်ယူတာအဲဒီမှာပါဇက်လေးဟာရင်ဟာတာပါဇက်တဲ့စွန့်ထည့်ရင်ထဲတာဇုံလေးပြန်ချရင်ချတာ နောက်ပြီးတော့ပါဇက်ထဲမှာဝမ်းရင်ဝမ်းတာမျိုးရင်မျိုးတာဒါလေးတွေကိုရှုမှတ်မှုလေးနဲ့စားတယ်ဒီတက္ကမကြီးကဘုန်းကြီးစီလာလာပို့ပါဆရာတော်တဲ့ဒီသားမောင်ဟောဒီမှာပုံနေနဲ့ဆရာတော်ပြောပြရင်ဟောလုံးမှာမဟုတ်လို့တပည့်တော်ပုံနေနဲ့တပည့်တော်မိတ်ဆွေကနေပြီးတော့ပို့ပေးတာအဲ့ဒီမှာပုံနေနဲ့ကြည့်ပါဦးတပည့်တော်တို့တတိပဒံတရားတွေနဲ့သူများနိုင်ငံမှာယောဂါတွေတောင်ကုနေကြပြီဒီတတိပဒံတရားတွေပွားများလို့ ဘုဇင်ခုနှစ်ပါးပြည့်စုံသွားတဲ့အချိန်မှာမိမိရဲ့တဏ္ဍာခန္ဓာထဲမှာရှိတဲ့ယောဂဝေဒနာတွေတက်တန်ပြောက်ကင်းနိုင်ပါတယ်။ဘုန်းကြီးတို့အခုမြန်မာဗုဒ္ဓဘာသာဝင်တွေဟာမကြမ်းပါတဲ့အခါမှာဘုဇင်တို့မယုတ်ဘူးလား။ဘုဇင်ဘယ်နှပါးလဲ။အေးအဲ့ဒီခုနှစ်ပါးရွတ်ယုံနေပြီးတဲ့ဘုဇင်မဟုတ်ဘူးကျင့်ရမယ်ဘုဇင်။အခုဘုန်းကြီးတို့ဒီတတိပ္ပံတရားရှုမှတ်နေတဲ့ပုဂ္ဂိုလ်တွေမှာဘုဇင်ခုနှစ်ပါးပြည့်စုံတာရှိတယ် ဥရိယဘယဆိုတဲ့ဖြစ်ပြဉာဏ်ကိုရောက်တဲ့အခါမှာဘုဇင်မပြည့်စုံသေးဘူးသင်္ခါရုပ္ပခါဆိုတဲ့ဉာဏ်ကိုရောက်ပြီဆိုရင်ခုနှစ်ပါးလုံးပြည့်စုံသွားပြီအဲ့ဒီခုနှစ်ပါးလုံးပြည့်စုံသွားပြီဆိုရင်ဒီဖြစ်ပေါ်လာတဲ့ဝေဒနာပေါ်မှာချမ်းသာဆင်းရဲအငြင်းအမြတ်ထားပြီးတော့ရှုပတ်ရှုမှတ်နိုင်သွားလိမ့်မယ်အဲ့ဒီချင်းကြရင်ဒီဝေဒနာတွေဟာတက်တံပြောက်ကင်းပြီးတော့သွားလိမ့်မယ်ဒါကြောင့်ဒီတတိပဋ္ဌာန်ကျင့်စဉ်ဟာဘုဇင်တရားတွေအားလုံးပြည့်စုံနိုင်တယ် မိခင်တရားပြည့်စုံတယ်လို့ဘုဇင်တရားတွေပြည့်စုံသွားမယ်အဲ့ဒီဘုဇင်တရားတွေပြည့်စုံသွားတဲ့ဉာဏ်ရောက်ပြီဆိုရင်ယောဂဝေဒနာတွေတက်တာရင်လည်းတက်တာသွားမယ်ဖြောက်ကင်းရင်လည်းဖြောက်ကင်းသွားမယ်ဒါကြောင့်အဲ့ဒီဗမောက္ခဓမ္မကြီးဟာယုံကြည်တယ်သူကိုယ်တိုင်လည်းယုံကြည်တယ်သူဟာလည်းပဲတကယ်ဟောဒီဒေါက်တာဘောဂရီကဲ့သို့တကယ်ကိုတရားတရားထက်သန်တဲ့ပုဂ္ဂိုလ်တရားရဲ့ဓမ္မချမ်းသာကိုယ်တိုင်ခံစားနေရတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အခုတရားအလုတ်ကလွဲပြီးတခြားအလုတ်မလုပ်ဘူး သူ့ဟာကင်ဆာဟာလည်းပဲသူ့မှာ6လနဲ့တတ်မှတ်ထားတဲ့ဟာအခုနှစ်နှစ်ကျော်နေပြီသူသားသမီးတွေကလည်းအားလုံးအမေဒီတရားလေးနဲ့ပဲအမေနေရင်နေတော့ချမ်းသာတယ်လို့နေပါတော့ဆိုပြီးတော့အားလုံးပဲလိုအပ်တာတွေဖြည့်ဆည်းပေးနေပါတယ်ဒါကြောင့်တမ္မာဒိဋ္ဌိအယူကောင်းအယူမှန်ရနေကြတဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်များဒီတိပဋ္ဌာန်ကျင့်စဉ်အတိုင်းသာကိုကျင့်ကြံပွားများအားထုတ်မယ်ဆိုရင်တရားရနိုင်တဲ့အခွင့်အရေးတွေမရှိဘူးလားဗျာ။ အေးတရားရနိုင်တဲ့အခွင့်အရေးလေးရှိတဲ့အခွင့်အရေးလေးကိုကိုရအောင်ယူဖို့ပဲအရေးကြီးတယ်ကဲဆိုကြည့်လိုက် အယူကောင်းရှိတာမိမိမှမှန်စွာခွင့်ကောင်းဖြစ်ပေသည်အယူကောင်းရှိတာမိမိမှမှန်စွာခွင့်ကောင်းဖြစ်ပေသည်ဆုလိုက် ဒီအယူကောင်းအယူမှန်ရှိတဲ့ပုဂ္ဂိုလ်ကတော့တကယ်တရားအလုပ်လေးကိုကိုယ်တိုင် လေ့လာအားထုတ်လိုက်လို့ရှိရင်ခွင့်ကောင်းရှိပါသေးတယ်တရားရနိုင်ဖို့ဟုတ်တယ်မလားမိစ္ဆာဒိဋ္ဌိယူရှိတဲ့ပုဂ္ဂိုလ်ကတော့ဘယ်မှဒီတရားတွေကိုနားမလဲဘယ်မှတရားတွေချင်းချာအထုတ်မလဲဒီပုဂ္ဂိုလ်တွေမှာရနိုင်ခွင့်မရှိတော့ဘူးလေနောက်တစ်ခါနံပါတ်၄ကသန္နံအာယရဏနာအဝေကံလခနောတဲ့သန္နံအာယရဏနာနဲ့အာယရဏ၆ပါးမျက်စိနာ နှာခေါင်းလျှာကိုယ်စိတ်အဲဒီ6ပါးပြည့်စုံနေခြင်းဟာလည်းပဲတရားရဖို့ခွင့်ကောင်းခါကောင်းပဲတဲ့အဲ့ဒီ6ပါးပြည့်စုံနေတရားရဖို့ပဲအဲ့ဒီ6ပါးတွေကကြည့်မျက်စိအမြင်မွေးလာတွေကအမြင်မရှိတဲ့ပုံကိုယ်တွေမရှိဘူးလားဘုန်းကြီးလေကိုယ်တိုင်မြင်မှုတယ်မျက်လုံးပေါက်မပါတာတောင်မြင်မှုတယ်အဲ့ဒီမှာဘုန်းကြီးမြန်မာနိုင်ငံရှိတုန်းကဒီဝါစုသင်္ကန်းကပ်ပွဲဆိုပြီးဆေးရုံတရုံကပြင်လို့သွားတယ် အဲ့ဒီမှာဘယ်နှမ်းလဲဆိုတော့ဘုန်းကြီးကမှတ်မိတာကတော့အာဇာကွင်းကြီးအောင်ဆန်းအာဇာကွင်းရဲ့တောင်နှမ်းလေးမှာရှိတဲ့ဈေးရုံလေအဲ့ဒီမှာဘုန်းကြီးတွေ့တာအဲ့ဒီမှာကြည့်လိုက်တဲ့အခါကျတော့ဟောကြည်သားမအောင်မျက်နှာကြီးပြောင်ချောကြီးဘာမှမျက်လုံးပေါက်တော့မရှိဘူးအဲ့လိုဟာမျိုးလေးတွေ့ဘူးလေတကယ်မွေးလာတွေကလုံးဝမျက်စိအလင်းမရတဲ့ပုဂ္ဂိုလ်ရောမရှိဘူးလားအဲ့ဒီပုဂ္ဂိုလ်တွေဖះဖူးကျင်လို့ရမလားတန်ခါဖူးကျင်လို့ရမလား ကဲဘုရားတရားတန်ခါအာယုပြုလို့ရမလားမရဘူးတရားရဖို့မလွယ်တော့နောက်တစ်ခါဘုန်းကြီးတို့ယောဂီများနာမွေးလာတဲ့ကချွတ်တဲ့နေတဲ့ပုဂ္ဂိုလ်နာကြည်တဲ့ချွတ်တဲ့နေတဲ့ပုဂ္ဂိုလ်တရားနာလို့ရမလားတရားမှမနာနိုင်လို့ရှိရင်တရားကျင့်နည်းတွေရောသိမလားမသိရင်သူတရားအမထုတ်ရတဲ့အတွက်ကြောင့်တရားရနိုင်ပါဦးမလားမရနိုင်ဘူးဘုန်းကြီးရှင်မင်းဝင်ကြီးတာရောက်တော့ကရောက်စားပေါ့ ဘုန်းကြီးကသီလရှင်တွေ40ကျော်လောက်ရှိတယ်40ကျော်လောက်ကိုနေ့စဉ်တရားအထုတ်ဖို့ဘုန်းကြီးကတတိပေးပြီးတော့ကိုယ်တိုင်တရားအထုတ်သူတို့နဲ့တူတူအထုတ်နေ့စဉ်တရားဟောပေးတယ်ဟောပေးတဲ့အခါမှာဒီနားလေးတဲ့သီလရှင်ကြီးတယောက်ကနေရာပျောက်ပျောက်နေတော့ဘုန်းကြီးကအဲ့ဒီသီလရှင်ပြန်มาလဲသူကနားလေးတယ်ဗျာတဲ့ဘုန်းကြီးလည်းမယုံဘူးမသိဘူးနားလေးတယ်ဗျာဒါမှမဟုတ်သူတရားနာမလားဘူးတဲ့သွားခေါ်ကြီးဆိုခွန်ကြီးခေါ်ခိုင်းတယ်ခေါ်ပြီးတော့တရားနာ လက်ပဲရမ်းပြတယ်သူကနားထိုးထိုးပြီးလက်ပဲရမ်းပြတယ်ဒါပေမဲ့မရဘူးကြားအောင်လုပ်ပေးမယ်ဆိုဘုန်းကြီးဆောင်းပေါက်ကြီးသူနာကတ်ချတယ်ဆောင်းပေါက်ကြီးသူနာကတ်ချပြီးတော့ကဲနာဘုန်းကြီးဟောမယ်ဆိုပြီးဟောတာသူကနားထိုးပြပြီးလက်ပဲရမ်းပြတယ်အဲ့ဒါနဲ့လက်ပဲရမ်းပြတော့ဘုန်းကြီးလည်းလက်ပဲခါကြတယ်တသွားတော့ဘယ်လိုမှကြိုးစားလို့မရတော့ဘူးလေနားလေးနေတဲ့ပုဂ္ဂိုလ် ဒီလောက်နားလေးနေတဲ့ပုဂ္ဂိုလ်အဲ့တော့မွေးလာတဲ့ကနာအကြတတ်ချွတ်တက်နေတဲ့ပုဂ္ဂိုလ်ဟာတရားဆိုတာရောသူသိနိုင်တော့မလားဘယ်လိုမှမသိနိုင်လို့တဲ့အတွက်တရားရဖို့မလွယ်ဘူးဟုတ်တယ်မလားနောက်တခါစိတ်အကြည်တတ်ချွတ်တဲ့ပုဂ္ဂိုလ်ကြီးဘာကြည်တတ်ချွတ်တဲ့လားစိတ်ကြည်တတ်ချွတ်တဲ့နေတဲ့ပုဂ္ဂိုလ်ကိုယ်စိတ်ကိုမှအစိုးမရတဲ့ပုဂ္ဂိုလ်တရားတွေနာခိုင်းတရားတွေအထုတ်ခိုင်းလို့ရမလား တချို့ကတော့လေဘုန်းကြီးကိုစင်ကြေပေးတယ်ပတန်စာတာလေဘုန်းကြီးကိုစင်ကြေပေးကြတယ်အဲ့ဒီမှာပတန်စာရီတဲ့ဟုတ်တယ်လို့ပတန်စာရီလို့ပတန်စာရီကပထမမိမိရဲ့အဝတ်စားတွေတောင်မရှိတာကိုမသိဘူးအဲ့ဒီလောက်ထိအောင်တတိတွေမကောင်းတော့ဘူးယူသွနေတယ်အဲ့လောက်ထိအောင်စိတ်ကြည်တာချွတ်တဲ့နေတာမှန်တယ်ဒါပေမဲ့လို့မြတ်စွာဘုရားနဲ့တွေ့တဲ့အခါလို့ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကရှင်နမပတ္တစာရာဒီကိုလာခဲ့ဒီကိုလာခဲ့လို့မြတ်စွာဘုရားခေါ်လိုက်တယ်သူ့ဘောမှာဘသူမှကရုဏာမပြုခဲ့ဘူးကရုဏာမပြခဲ့ဘူးအခုမြတ်စွာဘုရားကကရုဏာရတ္တအပြည့်အဝနဲ့အားလုံးပေါ်မှာတတ္တဝါတွေပေါ်မှာထားတဲ့ကရုဏာစိတ်ကိုဒီပတ္တစာရီပေါ်မှာပဲပို့လိုက်တယ် တယောက်တည်းပုံမှာပို့ပြီးတော့မြတ်စွာဘုရားရဲ့ကရုဏာတတ်တည်အဲ့ဒီမှာပို့ပြီးတော့ချစ်နမပတ္တဆာရာဒီကိုလာခဲ့လို့ခေါ်လိုက်တဲ့အခါကျတော့မှအဲ့ဒီမှာစိတ်တည်ကြည်လင်သွားတယ်အဲ့ဒီမှာသူ့ကိုယ်သူပြန်ပြီးကြည်လိုက်တယ်ပြန်ကြည့်လိုက်တဲ့အခါအဝတ်စားမရှိတဲ့အခါကျတော့ရှက်တဲ့စိတ်ကြောက်တဲ့စိတ်မပေါ်ဘူးလားအဲ့လိုရှက်တဲ့စိတ်ကြောက်တဲ့စိတ်ပေါ်ပြီဆိုရဲကစိတ်အကြည့်တတ်ချွတ်တယ်သေးသလားမချွတ်တယ်တော့အကြည့်တတ်ကောင်းပါပဲ အဲ့ဒီခါကျတော့မှအနီးနားမှာရှိတဲ့အမျိုးသားတယောက်ကဘုန်းကြီးတို့အိန္ဒိယမှာသွားကြည့်ပါအခုဒီထဲမှာလည်းပဲပါပါလိမ့်မယ်ဗုဒ္ဓဂယာသွားနေတဲ့ပုဂ္ဂိုလ်တွေအဲ့ဒီအိန္ဒိယမှာရှိတဲ့အမျိုးသားတွေကအပေါ်ချုံထားတယ်အပေါ်ချုံကြီးတွေနဲ့တပည့်ကြီးတွေချုံထားတယ်အဲ့ဒီမှာအဲ့ဒီပုဂ္ဂိုလ်ဟာခြုံထားတဲ့တပည့်ကြီးကိုပြစ်ပေးတယ်ခြုံဆောင်ကြီးကိုခြုံဆောင်ကြီးပြစ်ပေးလိုက်တဲ့အခါကျတော့မှပတာဆရာအဲ့ဒီခြုံဆောင်ကြီးကိုခန္ဓာကိုယ်ရစ်ပတ်ပြီးတော့မှမြတ်စွာဘုရားထံသွားပြီးမြတ်စွာဘုရားရဲ့ခြေပမိုးနဲ့ သူ့ရဲ့မျက်နှာနဲ့ပွတ်တိုင်ပြီးတော့အာရပါရငိုကြွေးတာတကယ်ကိုအကိုကြီးတယောက်ကိုနှမတယောက်ကပြောတယ်လို့ပဲသူ့မှာသူ့ဒုက္ခတွေကိုအကုန်လုံးယင်ဖွင့်တာဘသူကမှသူ့ဒုက္ခတွေကိုယင်ဖွင့်တာကိုဘသူကမှနားထောင်မပေးဘူးဘသူကမှညှတာမှုမပြုတ်ခဲ့ဘူးကရုဏာမပြုတ်ခဲ့ဘူးမြတ်စွာဘုရားကတေချာနားထောင်ပေးတယ်အဲ့ဒီမှာနားထောင်ပြီးတော့မှမြတ်စွာဘုရားကနတန်တိဗုဒ္ဓတာဏယဆိုတဲ့ဒေသနာလေးကိုမြတ်စွာဘုရားဟောတာချစ်တမ အဲ့ဒီလိုအိုဘေးနာဘေးတေဘေးကျုံလာရင်ဘသူဘသူမှမကဲနိုင်ဘူးရှင်မကြီးအတိညာရှိတဲ့ပုဂ္ဂိုလ်ဟာကိုယ့်ရဲ့တိလကိုစင်ကြယ်စွာစောင့်တင်ပြီးစင်ကြယ်တဲ့တိလအခြေခံပြီးတော့ဒီတတိပဋ္ဌာန်ဆိုတဲ့မိခင်အကျင့်ကိုဒီလိုကျင့်ရတယ်ရှင်မလို့မြတ်စွာဘုရားဟောကြားလိုက်တော့မှအဲ့ဒီခန္ဓာညာသွင်းပြီးနှလုံးသွင်းရှုမှတ်တာအဲ့ဒီနေရာတွေသောတာပန်တည်တယ်ဟုတ်တယ်မဟုတ်လားအဲ့ဒီတော့ပဋ္ဌာန်စားတဲ့တရားရတယ်ဆိုတာ စိတ်အကြည်ဓာတ်တွေချွတ်တဲ့နေတဲ့အချိန်ရတာလားအကြည်ဓာတ်ကောင်းတဲ့အချိန်ရတာလားဒီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတချို့ကအဲ့ဒီပတ္တစာတွေဘုန်းကြီးရိတ်တံမှာလည်းလာပို့ပါတယ်တချို့စိတ်ကြည်ဓာတ်တွေချွတ်တဲ့ပုဂ္ဂိုလ်လာပို့တယ်လာပို့ပြီးတော့ဘယ်သူစောင့်မှလဲလို့ဘုန်းကြီးမေးတယ်စောင့်ရှောက်ပေးမယ်လို့ရှိရင်တော့ထားခဲ့သူတို့ကမအားဘူးတဲ့သူတို့ကလှုပ်လှုပ်နေရတယ်မအားဘူးတဲ့ဟင်ဒီလိုဆိုရင်ဒီစိတ်မကောင်းတဲ့ပုဂ္ဂိုလ်ဘုန်းကြီးတိုင်ဆောင်ရမှာလား အဲဒီတော့ဘယ်လိုမှမဖြစ်နိုင်ဘူးလို့ဘုန်းကြီးပြောတယ်။စောင့်ရှောက်မဲ့ပုဂ္ဂိုလ်ပါရင်ဘုန်းကြီးလက်ခံပါမယ်။အဲဒီလိုကြတော့လည်းဘယ်သူမှမစောင့်ရှောက် ချင်ဘူး။လာပြီးတော့ဒီမှာပြစ်တာဘုန်းကြီးဒုက္ခပေးကြတယ်။အဲဒီမှာဒါကြောင့်မို့ဘုန်းကြီးကစိတ်ကြည်တဲ့ချုပ်တဲ့ပုဂ္ဂိုလ်ဆိုတာလို့အခုကောင်းပေမဲ့တော်နေကြကြတော့စိတ်ဖောက်ပြန်သွားတတ်တယ်။အခုအားလုံးကတရားထိုင်ပြီးမျက်စိမိတ်ပြီးရှုမှတ်နေတာ။သူ့စိတ်ထဲမှာပထမတော့သူ့ဟာသူမျက်စိလေးမိတ်တယ်မိတ်နေမှာပေါ့။ နောက်သူစိတ်ကမျက်စိဖွင့်ကြည့်ပြီးဟိုကြည့်ဒီကြည့်နေသူစိတ်တည်းမထင်ရရှေ့ရပုဂ္ဂိုလ်ဇိညင်ဘယ်လိုလုပ်မလဲအဲဒီတော့အဲဒီလိုစိတ်ကြည်တဲ့ချွတ်တဲ့နေတဲ့ပုဂ္ဂိုလ်မျိုးကိုလက်ခံရင်ဒုက္ခတွေအများကြီးဖြစ်ကုန်မှာပေါ့ဟုတ်တယ်မလားဒါကြောင့်စိတ်ကြည်တဲ့ချွတ်တဲ့နေတဲ့ပုဂ္ဂိုလ်လေးပဲဒီလိုတရားရနိုင်ပါဦးမလားဒီဒါကြောင့်မို့အကြည်တဲ့၆ဖြာမျက်စိအကြည်တဲ့နားကြည်တဲ့နှာခေါင်းကြည်တဲ့လျှာကြည်တဲ့ကိုယ်ကြည်တဲ့စိတ်ကြည်တဲ့အဲ့ဒီကြည်တတ်ဒီ၆ဖြာပြည့်စုံနေရင်ရော ဒီတရားတွေကိုလမ်းကြားကျင့်ပွားအထုတ်ရင်တရားမရနိုင်ဘူးလားရနိုင်တဲ့အခွင့်အရေးတွေမရှိဘူးလားအခုဘုန်းကြီးတို့ယောဂီများတရားနာပရိသတ်များအားလုံးအကြည်ဓာတ်တွေပြည့်စုံရဲ့လားမပြည့်စုံဘူးလားပြည့်စုံနေတဲ့အချိန်လေးမှာတရားစခန်းဝင်ပြီးတော့တရားလေးအထုတ်လိုက်ရင်တရားသဘောလေးတွေတော့မတွေ့နိုင်ဘူးလားဗျာဘုန်းကြီးမနဲ့မနဲ့ဆိုရင်လုပ်ငန်းစဉ်တရားတွေဟောပေးပါတယ်ဗာတရားတွေဟောပေးတာလေတရားရှုမှတ်ဖို့ရှုမှတ်နည်းတွေကိုဘုန်းကြီးမနဲ့ပိုင်းမနဲ့ပိုင်းနေမှာဟောကြားပေးနေပါတယ် အဲ့လိုဟောကြားပေးတဲ့အချိန်လေးကိုလာပြီးနာကြပြီးဒီလုပ်ငန်းစဉ်လေးတွေကိုကိုယ်တိုင်သဘောကျသွားပြီဆိုရင်ကိုယ့်အိမ်ကိုကိုယ်တိမ့်တော်တဲ့နေရာလေးရောက်တဲ့အခါမှာဒီတရားလေးအားထုတ်နေရင်အပယ်လွတ်နိုင်လောက်တဲ့ဉာဏ်ဆင့်တော့မရနိုင်ဘူးလားဗျာကဲဆိုလိုက်အကြည်ဓာတ်6ဖြာပြည့်စုံတာမှန်စွာခွင်ကောင်းဖြစ်ပေသည်အကြည်ဓာတ်6ဖြာ ပြည့်စုံတာမှန်စွာခွင်ကောင်းဖြစ်ပေသည်ဆိုလိုက်ပါကဲဒီတော့ဘုန်းကြီးတို့ခွင့်ကောင်း၄ပါးတရားတော်ဗတ်တရားတယ်နဲ့ခွင့်ကောင်း၄ပါးတရားပါဘာကိုရဖို့ခွင့်ကောင်းလဲခွင့် တရားရဖို့အခွင့်ကောင်းလေးပါနံပါတ်1ကဘုရားပွင့်လို့ဘုရားသာသနာတော်ကြီးနဲ့တွေ့နေတဲ့ပုဂ္ဂိုလ်ဟာတရားရဖို့အခွင့်ကောင်းကြီးမကြုံဘူးလားကြုံပါဘူးအခုသာသနာတော်နဲ့မတွေ့ဘူးလားတွေ့နေပြီနံပါတ်2သာသနာထွန်းကားတဲ့အရာမှလူဖြစ်ရတာလည်းပဲအခုလူတရားတွေနာခွင့်ကျင့်ခွင့်ရတဲ့အတွက်တရားရဖို့အခွင့်အရေးကြီးမကြုံဘူးလားအဲ့ဒီအခွင့်အရေးကြီးကြုံတဲ့အချိန်လေးမှာမိမိဒီခွင့်ရေးကိုရအောင်ယူလိုက်ရင် သာသနာတော်နဲ့တွေ့ရကြမနှက်ဘူးလားအပေလွတ်နိုင်လောက်တဲ့ညာဆင်းလောက်တော့မရနိုင်ဘူးလားအဲနံပါတ်3တမ္မာဒိဋ္ဌိယပฏิလတ်တခဏောအခုအားလုံးဟာတမ္မာဒိဋ္ဌိအယူကောင်းအယူမှန်ရှိတဲ့ပုဂ္ဂိုလ်ဘုရားရှင်ရဲ့ဂုဏ်ကိုယုံကြည်တယ်တရားတော်ရဲ့ဂုဏ်ကိုယုံကြည်တယ်သံဃာဂုဏ်ကိုယုံကြည်တယ်ယရဏသုံးပါးရဲ့ဂုဏ်ကိုယုံကြည်မှုဆိုတဲ့တရားတရားမပြည့်စုံဘူးလား ပြည့်စုံနေကောင်းတာပြုရင်ကောင်းတဲ့ကုသိုလ်ကံဒီကံကကောင်းကျိုးပေးမယ်မကောင်းတာပြုရင်မကောင်းတဲ့အကုသိုလ်ကံဒီအကုသိုလ်ကံကဆူကျိုးပေးမယ်ဆိုတဲ့ကံကံဤအကျိုးကိုလည်းပဲမယုံကြည်ဘူးလားအဲလိုယုံကြည်တဲ့တမ္မာဒိဋ္ဌိအယူကောင်းအယူမှန်ရှိနေတဲ့အတွက်ကြောင့်မို့ဒီမဟာတတိပဋ္ဌာန်မဲ့ခင်ဆိုတဲ့အကျင့်မြတ်တရားတွေကြည်ကြံအားထုတ်ရင်ငါတရားတကယ်ရနိုင်လောက်တယ်တကယ်တွေ့နိုင်လောက်တယ်တရားသဘောတွေပေါက်နိုင်လောက်တယ်လို့အသိဉာဏ်လေးရှိပြီးဝင်ရောက်အားထုတ်လို့ရှိရင်တရားရနိုင်တဲ့အခွင့်ကောင်းကြီးမကြုံဘူးလား နံပါတ်၄မိမိတို့မျက်စိနာနာလျာကိုယ်စိတ်ဆိုတဲ့အကြည်ဓာတ်၆ပါးပြည့်စုံနေကြပြီ ပြည့်စုံနေတဲ့အတွက်ဒီကြည်ဓာတ်၆ပါးပြည့်စုံနေလို့ဒီတရားအထုဖို့ခွင့်လေးကြုံလာတဲ့အချိန်လေးမှာမိမိဝင်ရောက်ပြီးတော့အထုလိုက်မယ်ဆိုရင်တရားရဖို့အခွင့်အရေးကြီးမရှိပြီဘူးလားကဲဒီတော့အခွင့်ကောင်းဘယ်နှပါလဲအဲ့ဒီအခွင့်ကောင်းလေးပါကြုံနေတဲ့အချိန်လေးမှာမိမိကြုံတုံးကြုံကြကလေးမှာရတဲ့အခွင့်အရေးကိုရအောင်ယူလိုက်ရင် မိမိအတွက်ပယ်လွတ်နိုင်လောက်တဲ့ဉာဏ်ဆင့်လောက်တော့မရနိုင်ဘူးလားတရားအသိဉာဏ်တို့တွေမရနိုင်ဘူးလားဒါကြောင့်အခွင့်ကောင်းကြုံနေတဲ့ခက်ကလေးမှာမဟာသတိပဋ္ဌာန်ဝိပဿနာဆိုတဲ့မိခင်ကျင့်စဉ်များကိုယောဂီသူတော်စင်များရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့လူရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဲ့ညာဖူညာဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း